ဘာကြီးဒီနေ့ဘယ်နှကြိမ်မြောက်ဖြစ်သွားလဲ89ကြိမ်မြောက်ဖြစ်ပါပြီဗျာ89ကြိမ်မြောက်89ပေါ့89ကြိမ်မြောက်ဝိပဿနာလုံးပြီးတရား89ကြိမ်မြောက်ဝိပဿနာလုံးပြီးတရားမဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသော ရရှင်ကိုဥစွာပထမရှိခိုးကြရအောင်တို့တကကြီးတွေတကမကြီးတွေကလည်းဘုရားရှင်ဂုဏ်ကြီးကိုအာယုံယူလျက်ယူသေးစွာနိုင်ကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံတာကာရဟံ အဒါဝီကာမနရဒေဝဟိတဝန္တံဝန္တာမိကာဒုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီဘောကိုလိုလာတောင်းတကြကုန်သောစေတာမြတ်သူနလူမြမတတဝါတို့ဤစုဝေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီ နလီတော်မယိမ့်မယိုင်မြဲခိုင်လာသည်တမာတိနှင့်ရှင်သောစိတ်တလည်းရှိတော်မူထသောပညာပတိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တန်အရဟတမတိဟုသောပညာတန်ဆောင်သမိယောင်လည်းရှိတော်မူထသောဝိဟတန္တာကာရံ သစ္စာလေးရတရားမြတ်ကို ကွက်ကပိတ်ဖုံးဉာဏ်မြင်တော်အောင်ပြူဒံပေညာဝိဇာတိဟုသော မိုက်တရားကိုအရဟတာမေဉာဏ်တန်လျက်ဖြင့်ပဲ့ပြတော်မူပြီးထာသောအထာဘီကာမံလူနတ်မြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထာသော နရဒေဝဟိတဝဟံလူနာမြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံသိမ့်တကောစည်းသိမ့်ချမ်းသာကြုံငါရွယ်ဆောင်တော်မူတတ်သော ကာရုဏီကံလူနာမြမတတ္တဝအမြတနာจิตကင် မာကရုဏာတော်ရှင်လည်းပြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနေမနှိုင်းရှင်အမနှိုင်းရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသော အနန္တညာဏံသဗ္ဗိညုတညာနာဇာတာဆုံးပိုင်းချမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုထုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကိုအဟံတရားဟောတရားနာအမိမကောဖရာတပည့်တော်သည်ဝန္တာမိ တတ္ထာယုကျိုးမန်ဆွဲချိုး၍ရှ िख ောကတော်ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဖျားညောင်းစင်းတို့ဒီနေ့ သာသနာတော်နှစ်2565ခုနှစ်ကောဇာတက္ကတိ1383ခုနှစ်တဘူရဲလာဇန်ဦးဇင်းတို့10ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီ10ရက်နေ့ပေါ့ဒါဟောကြားတော်89ကြိမ်မြောက်ဝိပဿနာအလုပ်ပေးတရားအဲ့တော့ 89ကြိမ်မြောက်ဝိပဿနာလုံးပင်တရား89ကြိမ်တိုင်လာပြီဆိုတဲ့အခါကျတော့ဦးဇင်းတို့ဟောလာတာလေဒီဝိတ္တုဒိ9ပါးကိုအစဉ်တိုင်းဟောတာသီလဝိတ္တုဒိပိုင်းပြီးခဲ့ပြီစေတဝိတ္တုဒိပိုင်းလည်းပြီးခဲ့ပြီစေတဝိတ္တုဒိပိုင်းမှာသမထကမ္မဋ္ဌာန်းဒီဒါ40ဒါကိုဒါတော်တော်စုံစုံလေးပြောခဲ့ပြီးတဲ့အခါကျတော့၃ခုမြောက်ဒိဋ္ဌိဝိတ္တုဒိပိုင်း ဒေဒီဝိတ္တုဒီပိုင်းမှာလည်းထိုအတူပဲယုံဉာဏ်လေးကိုသိသိပေါ့ပြောပြတဲ့အခါဦးဇင်းတို့ကင်္ကာဝိဒနာဝိတ္တုဒီပိုင်းကြောင်းကျိုးစင်နေမှုပြိဿသမုပ္ပါပိုင်းနေတယ်ပြောခဲ့သို့တော့ပြီးတဲ့အခါပြိဿသမုပ္ပါပိုင်းပြီးမှပြန်ပြီးတော့ဒိဋ္ဌိဝိတ္တုဒီပိုင်းမှာကြံခဲ့တဲ့လက္ခဏာတတပိစုပတ္တပဋ္ဌာန်လို့ခေါ်တဲ့လက္ခဏာတွေစတုကရှုွက်ပေါ့ပရမတ္တဒန္တာတွေကို ကဏအသီးသီးဖြိုခွဲနိုင်ရေးအတွက်ပေါ့အဲလက္ခဏာတတပစ္စပတ္ထံပလတ်ထံကိုသိရမယ်နာမရူပပြိစိတဉာဏ်ယာယီပေါ့အဲဒီဘိုင်းလေးကိုဦးဇင်းတို့ပြောခဲ့တာဒါကုဆိုလို့ရှင်ရူပခန္ဓာပြီးခဲ့ပြီဝိညာဉ်နဲ့ခန္ဓာပြီးခဲ့ပြီဝေဒနာခန္ဓာပြီးခဲ့ပြီတင်ညက်ခန္ဓာပြီးခဲ့အခုရောက်နေတာတော့သင်္ခါရခန္ဓာဘိုင်းပေါ့ခန္ဓာ၅ပါးနဲ့ကြည်သင်္ခါရခန္ဓာဘိုင်းအဲသင်္ခါရခန္ဓာဘိုင်းမှာလည်းဦးဇင်းတို့ဒါပြောလာတာ သင်္ခါရသင်္ခါရခန္ဓာလို့ခေါ်တဲ့စေတသိက်တွေပြောလာတာကုသိုလ်စဉ်တော့အကုသိုလ်စေတသိက်တွေရောက်ခဲ့ပြီ။အံပြီးခဲ့တဲ့ဘက်ကတော့အကုသိုလ်စေတသိက်တွေရဲ့ကတပ္ပကုသလာတပ္ပကုသလာသာရဏလို့ခေါ်တဲ့အကုသိုလ်အလုံးနဲ့ဆက်ဆံတဲ့ဒါစေတသိက်တွေပေါ့။လေးလုံးမောဟဣရိကအနောတပ္ပဥဒိစ္စဆိုပြီးစေတသိက်၅လုံးပြီးခဲ့စေတသိက်၄လုံးပြီးခဲ့တာ။ဒီနေ့တော့ဦးဇင်းတို့လောဘပေါ့နော်။ ဒီနေ့တော့လောဘသွားရအောင်လောဘသွားကြရအောင်ဆိုတော့လောဘရဲ့လက္ခဏာလတ္တပစ္စုပ္ပတ္ထံဗဒ္ဒထံဥဇပရမဒီနေ့မှာလောဘဆိုတာလေးကိုအရင်ဆုံးစပြီးနားလည်အောင်ကြိုးစားရမှာသို့တော်ဒါကခုတော်ဦးဇင်းတို့ကဒီဟောကွက်အနေနဲ့ကတော့အကုန်ထည့်ပြီးတော့ပြောတာပေါ့တကယ်တမ်းရှုခွက်မှာတော့ဒါကနံကမ္မဋ္ဌာန်းတွေကိုသိသိပြီးသားယောဂီတစ်ခုဖြစ်ရင် ထိုချိန်မှာစိတ်တက္ကနာစိတ်တက္ကနာတစ်ခုအတွင်းမှာရှိတယ်ပေါ့ဥမာအကုသိုလ်ဇောတွေဆိုလဲထိုအကုသိုလ်ဇောတွေမှာရှိတဲ့ဒါကတော့အဲလောဘဒါကတော့ဒိဋ္ဌိစသည်အပြင်ဒါကိုတော့ယောဂီသူတော်ကောင်းတယောက်ကရှုခဲ့ဘူးပြီးသားဖြစ်နေမှာအဲလိုရှုခဲ့ဘူးပြီးသားဖြစ်တဲ့ယောဂီကလောဘဆိုတဲ့သဘောလောက်ကိုတော့သူကနားလည်နေတော်တော်သူ့ကိုသဘောလောက်နားလည်ဆိုတော့ရေပုံရလက္ခဏာကိုတော့နားလည်တယ်ဆိုကြဆိုတော့ဂျန်တဲ့လုပ်ငန်းကိစ္စတို့ အဲပြစ္စုပ္ပတ္ထန်လို့ခေါ်တဲ့ညာမှာရှိရှုထင်လာမှုတို့နီးစွာသောအကြောင်းတို့ကိုတော့ထိုချိန်ကမရှုခဲ့ဘူးဘူးအကြောင်းလျော်စွာသိသွားတာမျိုးတော့ရှိနိုင်ပြီမဲ့မရှုခဲ့ဘူးဘူးအခုတော့ဒါကြောင့်မလို့ဒီလက္ခဏာရတ္တပြစ္စုပ္ပတ္ထန်ပရတ္ထန်ကိုထည့်ပြောတာပြောချင်တာကဘာပြောချင်တာတော့လို့ဆိုတော့အဲ့ဒီဟိုနာမရူပပရိသေတာကိုစပြီးအသင်တဲကတော့သူကဒီလောဘရဲ့သဘောကိုတော့ဒါ သိတန်လောက်တော့သိပြီးပြီလို့ဒီလိုတော့တို့တကာကြီးတွေတကာကြီးတွေကသဘောကျထားရအဲ့တော့သိတဲ့လောက်တော့သိပြီးပြီအဲတိုးတော်ခုကပို့ပြီးတော့ပေါ့ဒါဟိုထဲထဲဝင်ဝင်နဲ့လေ့လာတယ်ဒီလိုနားလည်ရမယ်အဲ့တော့ခုနဦးဇင်းတို့လောဘပေါ့လောဘဆိုတော့လောဘသည်လောဘန္တိဒေနတယံဝါလောဘတိလောဘနာမတ္တမေဝဝါတန္တိလောဘောဒါလောဘရဲ့သဘော ဘာပြောတော့ဆိုတော့လောဘတိတဲ့သူကလောဘတိလောဘတိဆိုတာသူကဘာဖြစ်တုံးဆိုတော့ဒီအာယုံပေါ်မှာပေါ့အာယုံတစ်ခုပေါ်မှာသူကตาရတဲ့တနည်းအားဖြင့်တက်မတဲ့သဘောပေါ့ဒါကိုလောဘန္တိအတက်မတဲ့လောဘန္တိတက်မတဲ့နောက်တနည်းကတော့တယံဝါတဲ့လောဘတိကိုယ်တိုင်ကလည်းပဲလောဘတိတက်မတဲ့ အဲ့တော့ဇူလိုရင်းကပြောချင်တာကသူကရှေ့ကလုတ်ဗန်တွေကတံပယုတ်တရားတို့ကတတ်မဲ့တာသူနဲ့ရှင်မောရှင်ဘက်တံပယုတ်တရားတွေပေါ့တေနဒူအဲ့လောဘနဲ့တကောရှင်မောရှင်ဘက်တရားတွေကလည်းအာယုံကိုတတ်မဲ့တယ်ဒါတစ်ချက်တရားဝါလုတ်ပတ်တိကြတော့ကိုကိုတိုင်းကလည်းပဲကိုကိုတိုင်းဆိုတာဒီလောဘကိုတိုင်းကိုကလည်းအာယုံကိုတတ်မဲ့တယ်သဘောရှိပြီးတဲ့ခါကျမှလောဘနာမတ္တမေဝါဟောလောဘတ္တဝါဒနိကလောဘနာမတ္တမေဝါ အဲ့ဒါတတ်မဲ့ချင်းမျှတာဒီအဲ့တော့သူ့ကိုခြုံပြီးတော့ပြောမယ်ဆိုရင်အဲ့ဒီလောဘဆိုတာတတ်မဲ့ချင်းပဲတဲ့ဒါနံပါတ်1လောဘရဲ့သဘောအဲ့တော့ဒီသဘောလေးကတော့စောစောကပြောခဲ့သလိုပဲရှေ့ပိုင်းမှာနားလည်ခဲ့ပြီးသားဖြစ်ပြီးအခုဦးဇင်းတို့စလေ့လာမှာကတော့လက္ခဏာပေါ့အဲ့တော့လောဘရဲ့လက္ခဏာဘယ်လိုရှိသလဲလောဘရဲ့လက္ခဏာဘယ်လိုရှိသလဲဆိုတော့လောဘောအာရာမဏေဂဟဏလက္ခဏောဒါကအဓိကပဲလက္ခဏာရတ္တပြစ္စုပ္ပတံပရထံကိုရှုရင်ဒီ၄ခုပေါ့ဥမာလဆိုတဲ့လက္ခဏာ ရတရဆိုတဲ့ရတပိုင်းပဆိုတဲ့ပြစ္စုပ္ပထမနောက်တကပဆိုတဲ့ပဋ္ဌာန်ပိုင်းပေါ့အဲဒီလေးချက်ကိုတော့ယောဂီကသူကဟိုစကလုံးတွေကိုသူကအလွတ်ရထားရင်တော့ပိုကောင်းတာပေါ့အဓိပ္ပာယ်ကိုနားလေစကလုံးကိုအလွတ်ရတာအဲ့လေးချက်တော့ရမယ်ရှေ့ကတော့သူကလောဘကလောဘကအဓိပ္ပာယ်ကိုပြောတာလောဘရဲ့အဓိပ္ပာယ်ကိုပြောတဲ့အပိုင်းကတော့ ကိုကရှေ့ကနားလည်ပြီးသားလည်းဖြစ်တယ်ဆိုရင်ဒါအလွတ်မရလည်းပဲကိစ္စမျိုးသို့တော့တကယ်ရှုတဲ့အပိုင်းမှာဒီလက္ခဏာလက်တာပစ္စုပ္ပတံပရထံကိုတော့ကိုဘက်ကဒါရထားဖို့လိုတာပေါ့ကောင်းမြတ်တော့လောဘအာရမဏဂဟဏလက္ခဏောမကတာလေဘောဝိယာတဲ့အဲ့ဒါဘာပြောတာတုံးဆိုတော့အာယုံကိုငါဟာကိုဆွဲယူခြင်းသဘောအဲ့တော့အာရမဏဂဟဏဆိုအာယုံကိုဆွဲယူတာ အာယုံကို ဆွဲယူတဲ့လက္ခဏာရှိတယ်လောဘဆိုတာအာယုံကိုဆွဲယူလိုက်ဆွဲယူခြင်းဆိုတဲ့လက္ခဏာရှိတယ်အဲအာယုံကိုဆွဲယူခြင်းဆိုတဲ့လက္ခဏာမှာနောက်ကနေပြီးတော့မက္ကဒလေဘောဝိယဥပမာလေးနဲ့ပြောတယ်အာမက္ကဒလေဘောဆိုတော့ဘာလဲဆိုတော့မြောင်နှဲစည်းပေါ့မြောင်နှဲစည်းနဲ့အာတူတယ်မြောင်နှဲစည်းကဲ့သို့အာယုံကိုဒါ ဆွဲယူခြင်းသဘောပဲအာယုံတစ်ခုကိုဆွဲယူခြင်းသဘောပဲအဲ့တော့အာယုံတစ်ခုကိုဆွဲယူခြင်းသဘောဆိုတော့လောဘကအာယုံကိုဆွဲယူဆွဲယူတယ်ဆိုတော့တတ်မှတ်တဲ့သဘောပေါ့အဲ့တော့ဦးဇင်းတို့မြောင်နေစီဆိုတာကတော့ဟိုတစ်ပင်နေမှာပေါ့ဒေါ်လဲတောင်းတဲ့တစ်ပင်နေမှာအစည်းထွက်တာတစ်စီးပါပဲတစ်စီးတစ်မျိုးပဲအဲတစ်စီးတစ်မျိုးသူကအဲ့ဒါ မြောင်နှဲစည်းလို့ခေါ်တာအင်မတန်လည်းကအားကောင်းမှုရပါတယ်အဲမြောင်နှဲစည်းပေါ့အဲမြောင်နှဲစည်းကိုဆိုကြပါစို့မြောက်တကောင်ကလည်းခြေစောလက်စောနဲ့သွားအဲဒီခုနအစည်းတွေတွေ့ပြီးဆိုသွားပြီးတော့ဗာလဲဆန်လက်တစ်ဖက်နဲ့ဆန်ကြည့်တယ်ခွာမရတော့ခွာမရတော့တခါလဲနောက်တစ်ဖက်နဲ့တခါအဲ့ပထမကတ်နေတဲ့လက်ကွာအောင်ဆိုပြီးနောက်တစ်ဖက်နဲ့ဖက်ထပ်ပြီးတော့တွန်းခွာလိုက်ပြန်တယ်ဘာဖြစ်သွားတော့ကတ်သွားပါတယ်ခင်ဗျာကတ်သွားပြန်တယ်နောက်လက်တစ်ဖက် ကဲလက်နှစ်ဘက်ကတ်တဲ့အခါကျတော့ကဲခြေထောက်ကလေးရဲ့ရှိသေးတော့ခြေထောက်နဲ့တခါခြေထောက်တစ်ဘက်နဲ့တွန်းခွာလိုက်ပြန်တယ်အဲတွန်းခွာလာတဲ့ခြေထောက်လေးကတ်သွားအကတ်သွားတော့နောက်တစ်ခါထပ်ပြီးတော့နောက်ကျန်တဲ့လက်တစ်ဘက်ခြေတစ်ဘက်နဲ့တခါတွန်းခွာလိုက်ပြန်တယ်ဘာဖြစ်သွားပြန်ကတ်သွားပါတယ်ခင်ဗျာကတ်သွားပြန်တယ်ကဲဒီလောက်ကတ်ကမလားဆိုပြီးတော့တခါလေခန္ဓာကိုယ်နဲ့တွန်းပြီးတော့ခွာလိုက်ပြန်တယ်ဘာဖြစ်သွားလဲကတ်သွားပြန်တယ်ခင်ဗျာကတ်သွားတယ်ဘာကြံသေးတော့ ခေါင်းပဲကြံပါတယ်ဗျာခေါင်းပဲကြံနေတော့မျက်နာပေါ့ဥခေါင်းပေါ့အဲ့လိုကြံတဲ့အခါကျတော့ကဲရလို့ရညာဆိုပြီးအဲ့ချီရလေးနဲ့တခါပြေးပြီးတွန်းခွာလိုက်ပြန်တယ်ဘာဖြစ်သွားပြန်ကတ်သွားပါတယ်ဗျာကတ်သွားပြန်တာပဲအဲ့လှုပ်မရတော့ဘူးအဲ့လိုပဲဦးဇင်းတို့ဒီလောဘညောင်နေစည်းနဲ့လောဘနဲ့တူတာပေါ့တတ္တဝါနဲ့မြောက်နဲ့တူတာပေါ့တတ္တဝါနဲ့မြောက်နဲ့တူတယ်အာယုံ၅ပါးကတော့ခုနမြောက်ကဲခုန အဲခြေနှစ်ဖက်လက်နှစ်ဖက်ကိုယ်နဲ့ခေါင်းလို့ပေါ့အာယုံ၅ပါးပေါ့အဲအာယုံ၅ပါးမှာအဲဒီလောဘတရားကညှိကန်တယ်လောဘတရားကညှိကန်တယ်အဲ့တော့အာယုံတစ်ခုကိုရရပြီဆိုအဲ့အာယုံတစ်ခုပေါ်မှာစွဲလန်းတဲ့စိတ်ပေါ့စွဲလန်းတဲ့တက်မဲ့တဲ့လိုချင်တဲ့နှစ်သက်တဲ့ဆိုတဲ့အဲ့စိတ်ပေါ့အဲ့သဘောထားသည်အဲ့သဘောသည်လောဘရဲ့သဘောလို့ဒီလိုနားလည်ရမယ် အဲ့တော့ဗမာလိုလေးဆိုရင်မြောင်နေစေကဲ့သို့အာယုံကိုငါဟာဟူ၍ဆွဲယူခြင်းသဘောအာယုံကိုငါဟာငါဟာဆိုပြီးဆွဲယူခြင်းသဘောဟာဒါလောဘကဲ့သဘောပဲအဲ့တော့အဲ့လိုလေးပေါ့အာယုဒီဗမာလိုလေးနားလဲမြောင်နေမြောင်နေစေကဲ့သို့အာယုံကိုငါဟာဟူဆွဲယူခြင်းသဘောတနည်းအားဖြင့်မြောင်နေစေကဲ့သို့အာယုံကိုဆွဲယူခြင်းသဘောလို့ဒီလိုမျိုးလေးဒါဗမာလိုနားလဲထားနားလည်ထားပြီးတော့ပါဠိလိုလေးက လက္ခဏာကိုယွတ်မဲဆို လောဘောအာရမဏေအာရမဏဂနာလကနော မကတာလေးဘောဝိယဟောမကတာလေးဘောဝိယဒါလေးကိုမကတာဆိုတာမြောက်အဲမကတာလေးဘောဝိယမြောက်နေစီဝိယဆိုတာတော့ဥပမာပေါ့ဥပမာပေါ့ညောင်နေစီကဲ့သို့အဲ့ဒါမျိုးလေးကိုကိုကသဘောကျပြီးတော့အဲ့ဒါရွတ်နေလို့ရှိရင်ခြေတွေကနှလုံးသွင်းတော့တကယ်ရှုတဲ့အပိုင်းမှာကြာရင်တော့ပြောသလောက်တော့မလွယ်ဘူး ငါစိတ်တက္ကနာတကူကိုကိုကကုသိုလ်သောဟိုမှာသွားပြီးတော့ရှုလို့မရအကုသိုလ်သောစောအောင်ကိုကအာယုံတစ်ခုကိုယူကြည့်ရတယ်ကိုတက်မဲ့နေတတ်တဲ့အာယုံကိုယူရင်အာလောဘသောစောမယ်ပေါ့လောဘသောစောရင်အဲ့ထက်မှရှိတဲ့ဒီဇောအခိုင်မှရှိတဲ့လောဘစေတသိက်အဲလောဘစေတသိက်ကိုဒါလောဘမှန်တည်အောင်သူ့ရဲ့သဘောကိုအရင်ဆင်ញင်လိုက်ရင်ဒါလောဘကိုကိုကရှေ့ကတည်ပြီးသားဆိုတည်ပြီးအဲ့ဒါကိုမှသူ့ရဲ့သဘောလေးကိုဆင်ញင်နေအဆင်ញင်တဲ့အခါမှာတော့ဗမာလူလေးကိုကစေတဲ့ကနေပြီးတော့တည်ပြီးသားဖြစ်နေရမှာက မြောင်နေစည်းကဲ့သို့အာယုံကိုဆွဲယူခြင်းသဘောဒါလေးကိုနားလေနားလည်ပြီးအဲ့လောဘလေးကိုလက္ခဏာလေးနဲ့ရှုမယ်လောဘောအာရမဏကေနာလက္ခဏော မကတာလေးဘောဝိယဩအာဒါပထမစိတ်တက္ကနာတစ်ခုမှပြီးတော့နောက်စိတ်တက္ကနာတစ်ခုမှဒီလောဘပဲပြောင်းရှုမယ်အဲနောက်ဒီဇောတိုင်းဇောတိုင်းမှာဒီလောဘရှိနေမယ်အဲ့လောဘကိုပဲအဲ့ဒါအာရမဏဂဟနဂအာရမဏဂဟနလက္ခဏောမကတာလေးဘောဝိယဟောဒီလိုမျိုးလေး လောဘောအာရမဏဂဟနလက္ခဏောမကတလေးဘောဝိယဒါလို့စဉ်းကြီးနေရတာလောဘရဲ့လက္ခဏာအလောဘရဲ့လက္ခဏာကိုမိမိကဒါနားလည်ပြီးသဘောပေါက်ပြီးဒါလက္ခဏာအနေနဲ့အဲ့လိုသဘောပေါက်တဲ့သူတော်ကောင်းတယောက်ကတစ်ချက်သွားရမယ်နောက်တစ်ဆက်အဲ့ဒါရတ္တကိုသွားရတယ်ရတ္တကိုသွားတဲ့အခါကျတော့သူ့ရဲ့လုပ်ငန်းကိစ္စကြည့်လိုက်တော့အဘိသင်္ကရအဘိသင်္ကရတောအဘိသင်္ကရတောတတ္တ ကပ္ပါလီခိတ္တမန္တပေတိဝိယတဲ့ဟောအဲ့တော့သူကလည်းဒီမှာလဲဥပမာလေးနဲ့ပေါ့အဲ့တော့အဘိသင်္ကရတောအဘိသင်္ကရတောဆိုတာဘာပြောတာတုံးဆိုတော့အလွန်ကက်ညိတာပေါ့အဘိသင်္ကဆိုတာအဘိသင်္ကဆိုတာအလွန်ကက်ညိတဲ့သဘောအဲ့တော့အလွန်ကက်ညိတဲ့သဘောအဘိသင်္ကရတောအလွန်ကက်ညိခြင်းဆိုတဲ့လုပ်ငန်းကိစ္စကိုလုပ်တယ် ဒါပေမဲ့ဘာနဲ့ဥမာပေးတာတော့သူတော်ဒါတို့တကကြီးတွေတကမကြီးတွေသိတာမြင်တာအောင်တတ္တကပါလီတဲ့အဲ့ဒါတတ္တဆိုတော့ပူလောင်တာပဲပြင်းစွာပူလောင်နေတာအင်မတန်ပူလောင်နေတဲ့ကပါလီဆိုတဲ့ဥကင်းပေါ့အဲ့တော့ဆိုကြပါစို့တကကြီးတကမကြီးကုကေဆိုလို့ရှိရင်တော့ဥမာအဲဟိုလက်စစ်မိဖို့တွေလည်းရှိမှာပေါ့အဲ့မှာအင်မတန်တကလည်းပူနေတာပေါ့လက်စစ်ကိုဒီ ဟိုမိအားကောင်းနေတဲ့အချိန်မှာပူနေရမှာအဲ့ပူနေတဲ့အဲ့ဥခင်းဘောကိုတဲ့ခိတ္တမန္တပေတိအပြစ်ချလိုက်တယ်အဲ့ဒါအသာတုံးကဲ့သို့ပဲတဲ့အဲ့တော့စီတဲ့တုံမထားဘူးဥခင်းကလည်းအရန်ပူနေတယ်ဥကလည်းအရန်ပူနေတယ်အဲ့ဘောအသာတုံးလေးကိုတခါလေးပြစ်ချလိုက်တော့ဘာဖြစ်သွားတခါကြီးတယ်ကတ်သွားပါမယ်ဗျာကတ်သွားတာပဲစီရှိရင်တော့သူကတော့မကတ်ဘူးပေါ့လေစီကလည်းမရှိဘူးတိတ်ပြီးတော့လည်းပူနေပူနေတဲ့ဘောအဲ့အသားတုံးလေးချလိုက်လို့ရှိရင်တခါလေးကတ်သွားလာအင်မတန်ကိုဒါ ခွဲခွာပြခွာဖို့ကိုခက်အောင်သူကစွဲညှိပြီးကတ်သွားတာပေါ့နော်အဲ့ဒီသဘောပဲတဲ့အဲ့ဒါအာယုံကိုလောလောဘူသောဥကိ၌ပြစ်ချသောအတ္တကဲ့သို့အာယုံ၌အလွန်ညှိကပ်ခြင်းသဘောအလွန်အလွန်ညှိကပ်ခြင်းသဘောအဲ့လောလောဘူနေတဲ့တိတ်ပြီးတော့ဘူပြင်းထန်နေတဲ့ဥကင်းပေါ်မှာပြစ်ချလိုက်တဲ့အသားတုံးကဲ့သို့ကတ်သွားတာဒီလိုပဲတဲ့လောဘကအဲ့ဒါအာယုံအာယုံတကုတာယာပွဲအနေနဲ့သူက ဟိုဆုံးဖြတ်ပြီးလိုက်ပြီဆိုအဲ့အာယုံပေါ့အဲ့အာယုံပေါ်မှာတခါတည်းကတ်ညိသွားတာအာယုံပေါ်မှာကတ်ညိသွားတာအခွာဖို့ခက်သွားတယ်ခွာဖို့ခွက်ခွက်သွားတယ်ဒါတခါကြီးတကမကြီးပစ္စည်းတစ်ခုပေါ့တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်ပေါ့မိမိလိုချင်တက်တက်နှစ်တက်တဲ့အဲ့ဒါရာဝတ္ထုတစ်ခုကိုတွေ့သွားပြီဆိုရင်စိတ်ကအဲ့ကနေခွာဖို့မခက်ဘူးလားခက်ပါတယ်ဗျာစိတ်ကအဲ့ကနေခွာဖို့ခက်တယ်အမြဲတမ်းအဲ့ဒါ သွားလဲဒီစိတ်စားလဲဒီစိတ်အဲနောက်ဆုံးအိတ်လဲဒီစိတ်ဆိုအဲ့အာယုံပဲအမြဲတမ်းရောက်နေတာအဲဒါအာယုံနဲ့သူကညှိကပ်နေတာအာယုံမှာညှိကပ်နေတဲ့သဘောပဲအဲ့ဒါကတကယ်ကြီးတွေတကမကြီးတွေဒီသဘောကိုနံပါတ်1နားလည်ပြီးတော့အဲ့ဒါတကယ်လို့မြန်ကို့မှာကလေ့ကျင့်ထားတဲ့ကမ္မထအာယုံကောင်းကောင်းပေါ့အာကိုလိုက်အာကိုရလာအောင်ကိုကလည်းလေ့ကျင့်ထားမှုမရှိခဲ့အဲ့ဒါကမလွတ်မြောက်နိုင်တော့ဒါကြောင့်မလို့ဒီ အဝိဇ္ဇာနဲ့တဏှာကိုတဏှာကိုရှိစေတတ်တယ်တဏှာကကိုရှိစေတတ်တဲ့မူလနှစ်ပါးအနေနဲ့ဒါပြောတာအဲ့တော့အာယုန်တစ်ခုပေါ်မှာစိတ်ကကြောက်ရောက်သွားပြီနောက်ဆုံးဘဝတစ်ခုပေါ်ဘဝတစ်ခုပေါ်စိတ်ကကြောက်ရောက်သွားပြီဘဝတစ်ခုကိုကိုကလိုချင်နေတတ်မှတ်တယ်ဆိုတဲ့ဒါစိတ်ကြီးစိတ်ထားဖြစ်ပြီဆိုရင်အဲ့ဒီပုံမှာစိတ်ကအမြဲတမ်းကြောက်ရောက်နေတာအဲ့တော့ဒါနပြုလည်းပဲအဲ့ဒီဘဝကိုပဲစိတ်ကရောက်နေသီလစောက်တွေလည်းအဲ့ဒီဘဝကိုပဲစိတ်ကရောက်နေ နောက်ဆုံးတမထဝိပဿနာအလုပ်တွေကိုလုပ်နေတဲ့အချိန်ခိုက်မှာတော့မှပဲမလုပ်ခင်ရှိဖို့လုပ်ပြီးနောက်ဖို့ဒီဘဝတစ်ခုပေါ်မှာစိတ်ကကြာရောက်နေတတ်တယ်အဲ့လိုဘဝတစ်ခုပေါ်မှာစိတ်ကကြာရောက်နေရင်ဘာဖြစ်မလို့အဲ့ကရွေမြဲအဲ့လိုမျိုးအဝိဇ္ဇာနဲ့တဏှာကခြံရမ်းပြီးတော့ကနာအဲ့ဒါကံကိုထူထောင်လိုက်တော့ကံရာတီးသွားပြီဆိုထိုကံကရင့်ကျက်လို့အကျိုးပေးအဲ့လိုဘဝမျိုးရောက်သွားတာပဲဘာဖြစ်လို့တုံးစိတ်ကအဲ့ကိုရောက်သွားတာ ဦးဇင်းတို့တာရကတခုဆိုတကကြီးတွေတကမကြီးတွေဟိုးမှာအင်မတန်တန်ဝေကရစရာလဲကောင်းတယ်ဦးဇင်းမကြမကြလဲပြောဘူးလေဟိုရာဟုလာတို့ရထပါလာတို့ဆိုတဲ့အရှင်ရာဟုလာလောင်းလျာအရှင်ရထပါလာလောင်းလျာတငယ်ချင်းနေရဟိုးအတိတ်ဘဝတခုမှာသာသနာပပေါ်လေအချိန်အခါမှာငါလည်းရွာတရွာမှာသူငယ်ချင်းနှစ်ယောက်ဖြစ်တယ်ရရေးရွာရေးလည်းလောက်ကြတယ်စိတ်ကောင်းလည်းရှိကြတယ်အဲ့ဒါတကယ်တနေ့ကြတော့တကယ်ဟိမလျာကနေရတိနဘဆွငန်ကြွလာ သူတို့ကလည်းဒါကြတဲ့ရွာပြင်ထွက်တာနဲ့ယတိနံပါတွေ့တော့ဝမ်းမြောက်ဝမ်းသာမဲ့တရားတရားလည်းရှိကြတော့ပင့်ပြီးတော့စွန့်ကတ်တယ်ပင့်ပြီးတော့စွန့်ကတ်ပြီးတော့တရင်ကိုတပားစီပင့်သွားတယ်စွန့်ကတ်တယ်ပြီးတော့ဆက်ပြီးတော့ပင့်တယ်အရှင်ဘုရားတို့နှိမ့်စဉ်နဲ့အမြဓမ္မစွန့်ဖုံးပေးကြပါဒီလိုဖိတ်ဖိတ်တဲ့အခါကျယတိနံပါလည်းလက်ခံလက်ခံပြီးတော့နှိမ့်စဉ်စွန့်ဖုံးပေးကြတယ်ကြွလို့တခါလေရက်ကရှိလာတော့ယတိတွေကလည်းခုနစွန့်ဖုံးပေးပြီးရဆိုတာအလှခံပုဂ္ဂိုလ်တွေရဲ့ဝတ္တရားအရာပေါ့ဒါဆူတောင်းပေးတယ်မေတ္တာပို့တယ်ဆူတောင်းတယ်ပေါ့ ဆူတောင်းတဲ့အခါဘာဆူတောင်းတော့တခါလေရှင်ရဟုတ်လားလောင်းလျာအမျိုးကောင်းသားထံကိုကြွရတဲ့ယတိကဆူတောင်းပြီးတယ်တင်ဒီဒီကုသိုလ်ကောင်းမှုကြောင့်ပထဝီန္ဒရနဂါမင်းကဲ့သို့အင်မတန်စီစဉ်ဥစ္စာနဲ့ပြည့်စုံပြီးကာမဂုဏ်အသုံးဆောင်တွေနဲ့ပြည့်စုံတဲ့ဘာဝရပါစေအဲဒါလိုဆူပေးတာဟာတစ်ဖက်ကလည်းပဲရထပါလာမထေမထေမြတ်လောင်းလျာထံမြို့ကောင်းသားထံကြွရောက်တဲ့ ယတိကြီးကလည်းအဲ့ဒါစုပေးတယ်စွန့်ဖုံးပေးပြီးတာဘာစုပေးတုံဆိုတော့တင်ဒီတရားမင်းကြီးကဲ့သို့တက်ရှိတမဲ့ကာမဂုဏ်အာယုန်နဲ့ပြည့်စုံကုန်လုံးစွာဒါခံစားရတဲ့ဘဝမျိုးရပါစီဒီလိုဆိုလို့ရင်ကတရားမင်းဖြစ်ပါစီပေါ့တက်တဲ့ဘာသာပြရင်ဒါဆုတောင်းတာအဲဆုတောင်းတောင်းပေးတာပေါ့အဲဒီစကားကိုဒီတငယ်ချင်းနှစ်ယောက်ဒီပုံနာနှစ်ယောက်ကနှိမ့်တင်တဲ့အမြကြားနေရတယ်ဘာဖြစ်လို့တော့ဒီယတိတွေစွန့်ဖုံးပေးပြီးတိုင်းဒီဆုပေးနေ အဲ့တော့တရက်လည်းမုံနေရက်လည်းမုံဆိုတဲ့အခါနောက်ဆုံးနေကြတော့မေးတယ်ရှင်ရာဟုလာမထေမြတ်လောင်းလျာအမျိုးကောင်းသားကသူ့အိမ်ကြွားတဲ့ယတိကိုမေးတယ်ရှင်အကျုပ်ကတပည့်တော်ကိုနေ့တိုင်းစူပြီးတယ်ဗရုဏရနဂါကဲ့သို့အဲကာမဂုဏ်အာယုန်တွေနဲ့ပြည့်စုံကုန်လုံးနဲ့ဘဝကိုရပါစီလို့စူပြီးတယ်ဘာအတွက်ကြောင့်စူပြီးရတာတော့ဆိုတဲ့အခါကျတော့ယတိကြီးကအဲ့ပထဝီနရပထဝီန္ဒရပေါ့နဂါမင်းကဲ့ ဖြတ်တက်ကိုသူကသွန်းသွားပြီးတော့စွန်ဖုံးပေးပြီးရဲဆိုဇံပင်ကြီးနဲ့ကြွသွားအဲ့ငကားပြေကိုသွားပြီးတော့အဲ့ဒီမှာသူကနှစ်တန့်စင်းနေပေါ့ဇန္ဓမာဘတ်တွေဝင်စားနေတော့အဲ့ဒီမှာပရဝိနရနဂါမင်းကလည်းချင်းကပ်ပြီးတော့ယူတည်ပေးတာလေးရှိမယ်နောက်ပရဝိနရနဂါမင်းရဲ့ခုနနတ်စည်းစိမ်တမျှခုနတရှိတမဲ့ကာမဂုဏ်လေးနဲ့တခါလဲခံစားနေတာဒါကိုသူကနေ့စဉ်နဲ့အမျှမြင်နေတော့သူ့ရဲ့တကာရင်းကိုလည်းသူကအဲ့လိုဖြစ်စီခြင်းတာသူ့ရဲ့တကာရင်းကိုဖြစ်စီခြင်းတဲ့အတွက်ကြောင့်အဲ့ပရဝိန္ဒရနဂါမင်းရဲ့ချမ်းသာပုံတွေကိုပြောပြတယ် တော့တခါကြီးတခါမကြီးစဉ်းစားကြည့်ရာဟုလာသည်ပရဝိရာဟုလာလောင်းလျာမျိုးကောင်းသားသည်ပရဝိန္ဒရနဂါမင်းကိုသူကိုယ်တိုင်သိလည်းမသိဘူးမြင်လည်းမမြင်ဘူးခုသူ့ကိုချင်းကပ်တဲ့ဆရာပေါ့ရှင်ရတိကပြောပြမှုနဲ့ပဲသူဘာလို့ဒါတော့သိရတာဒါပေမဲ့သိလိုက်တဲ့အခါကျတော့ခုနသူ့တာမန်လူဘဝကခန်းစည်းစိမ်တဲ့အများစွာကြွားချနေတဲ့ဒီစည်းစိမ်ကိုသွားပြီးတော့ကြားရတဲ့အခါမှာစိတ်ကအဲ့ပေါ်ဘာရောက်သွားတော့အဲ့ကာမဂုဏ်အာယုံပေါ်ကိုစိတ်ကရောက်သွားတာညှိကပ်သွားတာပဲ ညှိကပ်သွားတဲ့အတွက်ကြောင့်အဲ့ဒါခွာမရတော့ဘူးအဲ့တော့ तू ကနေ့စဉ်နဲ့အမျှကုနာသဒ္ဓတရားလည်းရှိတယ်သူတော်ကောင်းစိတ်ဓာတ်လည်းရှိတဲ့အတွက်ကြောင့် तू နေ့စဉ်နဲ့အမျှဒါနာကောင်းမှုတွေပြုတယ်အဲသီလတရားတွေလည်း तू လုံခြုံအောင်စွမ်းအားရှိသလောက်စောင့်တည်နေတယ်အာတရားဓမ္မတွေလည်းခုနလိုပေါ့နာနေမှာပေါ့ဒါပေမဲ့ပြုလိုက်တိုင်းပြုလိုက်တိုင်းဒါနမှုသီလမှုဘာဝနာမှုတွေကရှေ့ဖို့နောက်ဖို့မှာဘာချမ်းနေတုံးဆိုတော့အဲ့ဒီတဏှာလောဘပဲဘာတဏှာလောဘလဲမေးတော့အဲ့ဘဝတစ်ခုပေါ့ပထဝီန္ဒရနဂါမင်းကဲ့သို့ ကာမဂုဏ်အာယုန်တွေနဲ့ပြည့်စုံကုန်လုံးတဲ့ဘဝဆိုတဲ့အဲ့ဘဝတစ်ခုကိုစိတ်ကအမြဲတမ်းကန့်ညီနေတယ်လောဘနဲ့ကန့်နေတယ်လောဘနဲ့ကန့်ညီနေတယ်ကန့်ညီပြီးတော့အဲ့ကုသိုလ်သင်္ခါရတွေပြုနေတာပဲပြုနေတော့အဲ့ကုသိုလ်သင်္ခါရတွေများစွာတွေကခုနကံတစ်ခုကရင့်ကျက်လို့အကျိုးပေးတဲ့အခါကျတော့အဲ့ဘဝကသုတိပြတ်ကျူသေးလုံးတော့ဘယ်ဘဝရောက်သွားငကားဘဝရောက်သွားတာဘယ်ဘဝရောက်သွားငကားဘဝရောက်သွားပါတယ်ခင်ဗျာအတစ်ဖက်ကလည်းတကကြီးတကမကြီးတွေကြီးခုနရတ္တပါဠမထေမြတ်ကလောင်းနေရအမျိုးကောင်းသား သူကလည်းတို့တူပဲခုနသူ့အိမ်ကြွားတဲ့ရင်ရသေးကအမြဲတမ်းသူ့ကိုစူပေးတဲ့တရားမင်းရဲ့ကာမဂုဏ်အာယုန်တွေကဲ့သို့တခါတည်းတက်ရှိတက်မဲ့ကာမဂုဏ်အာယုန်တွေနဲ့ပြည့်စုံကုန်လုံးစွာနဲ့ဒါခံစားရပါစီဆိုတော့ဟောသူကလည်းဘာကြောင့်လဲမေးတော့တရားမင်းရဲ့ဒါစီစဉ်ဥစ္စာကာမဂုဏ်ချမ်းသာတွေနဲ့ပြည့်စုံပုံကိုဒါရှင်ရသေးကသူ့ကိုပြောပြပြန်တယ်သူကိုယ်တိုင်တော့သိလို့မြင်လို့တော့မဟုတ်ဘူးသို့တော်ဆရာကပြောပြမှုနဲ့စိတ်ကဘယ်မှာသွားပြီးသွားညှိပြန်တော့ဆိုတော့ အဲ့တဏှာလောဘနဲ့ဘယ်မှာလောဘစနဲ့ဘယ်ကိုသွားညှိတော့အဲ့တရားမင်းဘဝကိုစိတ်ကသွားညှိတယ်ဘယ်ကိုသွားညှိတရားမင်းဘဝကိုစိတ်သွားညှိပါတယ်ဖေဟာအဲ့တော့ညှိပြီဆိုခုနပြောသလိုပဲဒကာကြီးတွေဒကာမကြီးတွေအဲ့ဒါအသားတုံးတစ်ခုကိုအဲ့ဒါကလည်းလောလောပူနေတဲ့အိုးကင်းပေါ်ကိုပြစ်ချလိုက်တဲ့ကိုပဲအဲ့ဒါစကတ်သွားတာပဲကတ်သွားတော့ဘာဖြစ်တော့နေတင်တဲ့အမြကုဏဒါနသီလဘာဝနာမှုတွေပြုနေတာပဲ အပြုတဲ့ဒါနသီလဘာဝနာမှုတွေကရှေ့အဖို့နောက်အဖို့ရှေ့အဖို့နောက်ဖို့မှာအမြဲတမ်းဒီတဏှာကခြံရမ်းနေတယ်။ဝိဇ္ဇာဆိုတဲ့အတိမမှုကတော့ဓမ္မပါပိသားပေါ့။ခုနတရားမင်းဆိုတာတကယ်မရှိဘူး၊ငကားမင်းဆိုတာတကယ်မရှိဘူး။ဒါပေမဲ့အဲတရားမင်းလို့အတိမတယ်၊ငကားမင်းလို့အတိမတယ်ဆိုတဲ့အဝိဇ္ဇာ။အဲအဝိဇ္ဇာကိုအခြေခံပြီးတော့အဲ့အပေါ်မှာတခါလေအဲ့ဘဝကိုသွားပြီးတော့ညှိကပ်နေတာတဏှာနဲ့လောဘနဲ့သွားပြီးညှိနေတာ။လောဘနဲ့သွားညှိနေတယ်ညှိနေတဲ့အဲ့လောဘကို နဲ့တခါလဲခြံရမ်းပြီးတော့ကုသိုလ်တွေသင်္ခါရတွေပြုနေတာပဲပြုနေတော့ဒဟန်ကတခါကြီးတွေဒကမာကြီးတွေကုဓမ္မကြီးပေါ့လွယ်လွယ်နဲ့ဒီအစွဲဒီဟာကိုဖြုတ်လို့လွယ်သလားဖြုတ်ဖို့မလွယ်ပါဘူးဖေ။မလွယ်ဘူးညှိပြီးသွားရင်မလွယ်ဘူးမလွယ်တဲ့အတွက်ကြောင့်ခုနပြောတဲ့ဒီအဲလောဘကဒီဘဝတစ်ခုကိုလိုချင်နေဆိုတဲ့ဒီဘောလောဘကညှိနေတယ်အဲ့ဒီစိတ်နဲ့သူကခုနသင်္ခါရတွေကိုပြုတယ်သင်္ခါရတွေကိုပြုလိုက်တဲ့အတွက်ကြောင့်ဘာဖြစ်တော့ထိုကံက ရင့်ကျက်လို့အကျိုးပေးတဲ့ဘဝရောက်ပြီအဲ့ဘဝကနေသုတိပြတ်ကြီးတည်လွန်သွားတယ်ဘာသွားဖြစ်တော့တရားမင်းသွားဖြစ်တယ်ဘာဖြစ်တော့တရားမင်းသွားဖြစ်ပါတယ်ခင်ဗျာမန္တကကြီးတက္ကမကြီးတွေတရားနဲ့ငကဗေဒာကကောင်းတရားမင်းကကောင်းပါတယ်ခင်ဗျာအေးတရားမင်းကောင်းလို့တရားမင်းသွားညီတယ်တရားမင်းပြေအောင်ပါပဲเนาะဟုတ်မလားတရားမင်းဖြစ်တဲ့တက္ကအေးတက္ကမကြီးကြီးရေပုံရကြည့်ရင်ကောင်းတယ်လို့တော့ပြောတာပဲဒါပေမဲ့ဟမ်အဲ့ဒါသူလည်းပဲသူဒုက္ခနဲ့သူတော့ ရှိတာပဲเนาะကဲပြောချင်တာကတော့ဗာလဲဆိုတော့ဒီမှာလောဘကဲဒါညိတာကိုပြောချင်တာเนาะအဲ့တော့ခုနလောလောပူနေတဲ့ဥကင်းပေါ်မှာပြစ်ချလိုက်တဲ့အသားတုံးကဲ့သို့ပဲအဲ့ဒါသူကအာယုံကိုသူကကန့်ညိနေတာအာယုံပေါ်မှာကြရောက်သွားပြီဒီလောဘကအာယုံတစ်ခုရောက်ပြီဆိုလို့ရှိရင်အဲဒကာကြီးတွေဒကာမကြီးတွေဒကာလေးဒကာကြီးတွေဒကာမကြီးတွေခန့်ငယ်ငယ်ဒါကြုံမှုမှာပဲဒကာလေးဦးဇင်းတို့ဟိုကလေးဘဝပန်းလေးတွေပေါ့ ပန်းလေးတွေကိုတခါလဲနေ့စဉ်နဲ့အမြကောက်ပြီးတော့တချို့ဆိုရင်တော့လဲကိုကိုတိုင်းဟိုဘန္နာပြူတာလေးရှိမှာပေါ့အဲသူ့မဟုတ်လဲခုနဘုရားလှူတာပေါ့အဲ့တော့ပန်းလေးတစ်ပွင့်ကိုမြင်နေအဲ့ပန်းကိုဘုရားလှူမယ်လို့စိတ်ကရောက်နေအဲ့ဒါတခါလဲဟိုဦးဇင်းတို့တပည့်တို့ဘာတို့ဆိုရင်သူကအဲရေလောင်းထားလို့ရှိရင်သူကပွင့်တော့ပွင့်တဲ့အခါကျတော့ဘာဖြစ်တော့တပည့်ကပွင့်တခါကြီးတကောင်ကြီးတွေဘယ်ချင်းတော့စပွင့်မနေ့ပိုင်းပါဗျာမနေ့ပိုင်း သူကညစ်ဦးညစ်တန်းကောင်လောက်ဆိုပွင့်ပြီတခါကြီးကဟုတ်ပလားအဲတပည့်ဘူးလေးတွေကညနေလောက်ဆိုတပည့်ဘူးလေးတွေကတခါလေးအဲ့ဒါလက်သေးကောင်လောက်ဘာလောက်အဲ့လိုအဖူးလေးတွေဖြစ်နေတာကတန်းကောင်လောက်ရောက်လာပြီဆိုလို့ရှိရင်အဲ့ဒါတပည့်လေးတွေကစပွင့်တာအဲပွင့်တဲ့ခါကျတော့ဘာဖြစ်တော့လူချင်းစိတ်တော့တခါကြီးတွေတခါမကြီးတွေဒါကုစုနဲ့ပဲလူချင်းလူချင်းပေါ့လူချင်းတဲ့ဟာအာယုံပေါ်မှာညိတာလေးကိုပြောပြတာဟာဦးစင်းเจ้าမှာကိုယ်နေရှိတယ်ညဆိုတခါလေးမအိပ်ဘူး အဲညဆိုသူတို့ကိုအပေါ်မှာဇူမာဆိုလို့တင်ထားတယ်ညဆိုခြေတန်းကကြားတယ်ခြေတန်းကကြားတယ်မဟုတ်ပါဘူးဒီအချိန်ကြီးဆိုအဲ့ဒါကြည့်လို့ရှိရင်ကိုယ်နှမသုံးမဓမီနဲ့အဲ့ဒါပန်းလိုက်ကောက်တာပန်းလိုက်ခူးတာသဘယ်လိုက်ခူးတာဘာလို့ဘုရားလူဘူးဘုရားလူဟုတ်လားပြောချင်တာဒကာကြီးဒကာမကြီးကလေးတယောက်ကိုညတန်းကောင်မင်းထားပါဆိုဒကာကြီးတွန်းတန်းနှိုးလို့လွယ်ပါမလားမလွယ်ပါဘူးခင်ဗျာမလွယ်ဘူးဒါပေမဲ့အဲ့အာယုံလေးကိုကလိုချင်နေတာလေတမ ्या တယ်လေဥအောင်လေလိုချင်တယ်ကို့ ကကိုရေလောင်းထားတဲ့အပင်ဩသူတို့ကသူတို့အပင်နဲ့သူတို့ရေကလည်းလောင်းထားသေးတာအဲလောင်းထားတော့ကိုပြည့်စုပြိုးထောင်းတဲ့အပင်ကဟာသမ ्या ယူသွားမှလည်းစိုးပုံရတယ်အဲဒီကကျတော့ချမ်းချမ်းစီစီလည်းထားတာပဲအဲ့တော့ပြောချင်တာကအာယုံတစ်ခုပေါ်မှာစိတ်ကကြရောက်သွားပြီဆိုဒကာကြီးတွေဒကာမကြီးတွေအဲ့အာယုံကနေပြီးတော့ဖယ်ရှားဖို့ဆိုတာလွယ်ပါမလားမလွယ်ပါဘူးခင်ဗျာမလွယ်ဘူးမလွယ်ဘူးအဲ့ဒါမလွယ်တဲ့အခါကျဘာပြန်တဏှာရဇာရတိသောကောဩ တဏှာယဇာယတိဗယံအဲ့လိုလိုချင်နေဆိုတဲ့ဒီတဏှာလောဘပေါ့ဒါကတတ္တဝါကိုတခါလေလွှမ်းမိုးသွားပြီဆိုတခါကြီးတွေတကမာကြီးတွေစိုးရင်ရတယ်ဇောတော့ကပတ်မွန်လေးငါစိုက်ထားတဲ့ပြုစုပြုထောင်ထားတဲ့ပန်းမင်ကအပွန်လေးသူများလာယူမှလဲစိုးရင်နေရတာဟုတ်လားတဏှာယဇာယတိတော့ကောတဏှာကြောင့်စိုးရင်နေရပြီးတော့တဏှာယဇာယတိဗယံတဏှာကြောင့်ဘေးဖြစ်တယ်တဲ့အဘေးဖြစ်တယ်ဆိုတော့မလဲစိုးစိုးစီချမ်းမမသိပြုမမသိတခါလေထပြီးတော့တခါလေသွားတော့ချမ်းလဲချမ်းလဲစီရဲဆင်းရဲဒုက္ခလည်းခံစားရတယ် ဒီကြတဲ့အကြောင်းတော်ရင် အောက်ကပိုးဒါပိုးမွားတိတ်ဆန်နဲ့လည်းတွေ့နိုင်တယ်နော်အဲ့ဒါလည်းကလည်းနောက်ဆုံးငုတ်စုဘာစုနဲ့ကလေးဆိုတော့လည်းဘယ်နဲ့မှပါဆိုတော့ကြာပြန်ခြေောက်ကဘာဖြစ်လို့ဟုတ်လားအဲ့တော့ဆိုပြောချင်တာကအဲ့တော့တဏှာကြောင့်ပဲဘေးဖြစ်တယ်တဏှာကြောင့်ပဲဆိုရင်ကြောင့်ကြဖြစ်ရတယ်အဲ့တော့အာယုံတစ်ခုပေါ်မှာညှိကပ်သွားပြီဆိုရင်ဒါမလွယ်ကူဘူးသို့တော့တစ်ဖက်ကမိမိတို့ကခုနပေါ့ထိုက်တဲ့ဓမ္မအတိညာရှိတယ်အဲဓမ္မအတိညာနဲ့မိမိရဲ့စိတ်ကိုထိန်းချောင်းပြီးတော့ထားနိုင်တယ် အဲထိုက်တဲ့ခုနပေါ့ပฏิပတ်တိလုပ်ငန်းတွေကိုလည်းမိမိကလုပ်နေတယ်ဆိုရင်တော့အဲဓမ္မအသိဉာဏ်ကတော့တတ္တဝါကိုသူကထိန်းချောင်းပေးတယ်တတ္တဝါရဲ့စိတ်အစဉ်ကိုအဲလိုတတ္တဝါရဲ့စိတ်အစဉ်ကိုဓမ္မအသိဉာဏ်နဲ့ထိန်းချောင်းနိုင်ခဲ့ရင်တော့တွေ့တာမှုတရားကိုအမြင့်ပြအောင်မပယ်ရှားနိုင်သေးပေမဲ့သူကတော့ခုတာခန္ဓာရှိတယ်ဗောတက်တာတယ်ဗောဒီလောက်ပဲတော်တော်တဏှာတစ်ခုဒီအာယုန်တစ်ခုပေါ်မှာကြာရောက်ပြီဆိုရင်အဲ့ဒါ လောလောပူနေတယ်ဥကင်းပေါ်ပြစ်ချလိုက်တဲ့အသားကဲ့သို့ပဲတဲ့အဲ့ဒါညိကပ်သွားတာပဲအဲ့ဒါလေးကိုပမာပြုတ်ပြီးတော့ဗမာလိုလေးနားလည်ရမှာကလောလောပူသောဥကင်း၌ပြစ်ချသောအသားတကဲ့သို့အာယုန်၌အလွန်ညိကပ်ခြင်းသဘောညိကပ်ခြင်းဆိုတဲ့လုပ်ငန်းကိစ္စလို့ဒီလိုမျိုးလေးမြန်မာလိုကိုနားလည်လည်နဲ့ပါဠိလိုလေးရွတ်မယ်ဆိုရင်အဘိသင်္ကရတောတတကပါဠိခိတ္တမန္တပေတိဝိဟာဩ အဲ့တော့ရှေးကဟာလေးကတော့အဓိကပဲအဘိသင်္ကရတောပဲဒါကတော့ဒါပါဠိလိုဆိုအဘိသင်္ကရတောညိကတ်ချင်းဆိုတဲ့လုပ်ငန်းကိစ္စအလွန်ညိကတ်ချင်းဆိုတဲ့လုပ်ငန်းကိစ္စဒါဆိုလုံလောက်ပြီတိုးတော့ဥပမာလေးနဲ့တွဲပြီးတော့ဒါနားလည်အောင်ဆိုပြီးတော့တတကပါဠိခိတ္တမန္တပိတိဝိယဆိုတဲ့ဒါလေးကိုလည်းကိုကအဲဆက်ပြီးတော့ရထားရင်တော့ကောင်းတာပေါ့ဒါကတော့လောဘရဲ့လုပ်ငန်းကိစ္စပြီးတဲ့အခါကျတော့ လောဘကိုညာရှိရှုထင်ပေညာမရှိရှုထင်တာဘလို့ထင်နော်အပရိစ္ဆာကပြစ္စုပ္ပတ္ထနောဒေလင်းဇနာရာဂောဝိယာတဲ့ဟောအဲဘာပြောတာတော့ဆိုအပရိစ္ဆာကပဲအဲ့တော့ဒကာကြီးရေဒကာမကြီးဒါကြားဘူးပြီးသားစာကဆိုတာကတော့ဘာလို့တာတော့ဆိုတော့စွန့်ကြဲတဲ့သဘောပဲဘာလို့တဲ့သဘောတော့စွန့်ကြဲခြင်းသဘောပါဗျာစွန့်ကြဲခြင်းသဘောပဲဒီမှာကျတော့အပရိစ္ဆာကဆိုတော့သူကမစွန့်လွတ်နိုင်ဘူးမစွန့်လွတ်နိုင်တဲ့တရားလို့ညာထဲမှာထင်လာတာပဲ မစွန့်လွန်နိုင်ရင်သဘောလို့အဲ့တော့လောဘကိုသူတော်ကောင်းတယောက်ကစင်စင်စင်ရင်ပြီးတုံးသက်ပြီးယောဂီသူတော်ကောင်းတယောက်ကလောဘဆိုတာဘာလဲလောဘဆိုတာဘာလဲဆိုအဲ့ဒီစင်ရင်နေတဲ့ယောဂီကစိတ်အစဉ်မှာလာပြီးတော့ထင်းလာတယ်ဘလို့ထင်းလာတော့ဆိုတဲ့အခါကျတော့အော်လောဘဆိုတာမစွန့်လွန်နိုင်ခြင်းသဘောပဲလို့ညာထဲမှာထင်းလာတယ်မစွန့်လွန်နိုင်ခြင်းသဘောတဲ့ဘာသဘောတဲ့တော့မစွန့်လွန်နိုင်ခြင်းသဘောပါဗျာ မစွန့်လွတ်နိုင်ခြင်းသဘောတဲ့အဲ့တော့မစွန့်လွတ်နိုင်ခြင်းသဘောဆိုတဲ့ဒေလင်ဇနာရာဂောဝိယဆိုတာဘာပြောတာတုံးဆိုတော့ဒေလင်ဇနာရာဂောဝိယဟောသူကစီစွန်းခြင်းကဲ့သို့တဲ့အဲ့တော့အဝိအထယ်မှာစီစွန်းသွားတယ် အဝတ်အထည်မှာစီစွန်းသွားတယ်ဆိုရင်ဒကာကြီးဒကာမကြီးဆိုကြပါဆိုအင်မတန်ဖြူဝေးနေတဲ့အဝတ်ကလေးတစ်ခုအာစီကဲ့သို့ပေါ့ဒီလိုမျိုးအမဲနဲ့စီလေးတွေစီကြီးလေးတွေစွန်းသွားပြီဆိုလို့ရှိရင်တခါလေအဲ့ဒီစွန်းသွားတဲ့ဟာကိုတန်ရှင်းသွားအောင်လုပ်ဖို့ဆိုတာတခါကြီးဒီကမကြီးလွယ်ကူသလားဆိုတော့မလွယ်ကူပါဘူးဖေ။မလွယ်ကူဘူးအဲ့တော့အဝတ်နိုင်စွန်းထင်းသွားတဲ့စီမင်းကဲတက်ဆွဲခြင်းကဲ့သို့တဲ့တခါလေအဲ့ဒါတက်ဆွဲတယ်ဆိုတော့အဲ့ဒီအဝတ်မှာစွန်းထင်းသွားလို့ရှိရင်ချွတ်ဖို့အင်မတန်မှသိက်ခက်တယ် အဲ့လိုပဲတဲ့အဲ့ဒါအာယုံတစ်ခုပေါ်မှာဒီလောဘကနေနဲ့ညှိသွားပြီဆိုရင်အပြန်စွန့်လွန်ဖို့အဲ့အာယုံကိုစွန့်ပစ်ဖို့ကအင်မတန်မှခက်တယ်တဲ့အဲ့ဒါလည်းတကကြီးတကမကြီးတွေစောစောကပြောခဲ့သလိုပဲဥမာလေးတွေကိုကိုကစောင်းပြီးတော့ပုံသားတကလေးတွေနဲ့ကြည်အာယုံတစ်ခုပေါ်မှာစိတ်ကကြရောက်သွားပြီလောဘနဲ့သွားညှိပြီဆိုရင်အဲ့အာယုံကိုစွန့်ပစ်ဖို့အင်မတန်တခါလေးမှခက်တယ်အဲ့အင်မတန်တခါလေးမှခက်တယ်တခါလေးမှ အာဒီအာယုံကကို့အတွက်ဒီပစ္စည်းကဒီအရာဝတ္ထုကကို့အတွက်တင့်လျော်ဤမတင့်လျော်ဤဆိုတာတဲ့အဲညှိသွားတဲ့စိတ်ကဘာပဲဖြစ်ဖြစ်မစွန့်ကျင်တော့ဘူးဆိုတဲ့သဘောပေါ့အဲအဲ့ဒါမျိုးလေးကိုကိုကအာယုံယူယူပြီးတော့ဗမာလူဆိုလို့ရှိရင်အဝိဒနာဇွန်းနေသောစီမင်းတဆွဲခြင်းကဲ့သို့အာယုံကိုမစွန့်လွတ်နိုင်ခြင်းသဘောတရားဟောဒါသူညံမှာထင်လာမယ်အားလေးကိုစင်ချင်းစင်ချင်းနဲ့ပါဠိလိုလေးကိုက ခတ်တူတူရွတ်ခြင်းနဲ့ဆိုရင်အပရိစ္ဆာကပြစ္စုပတ္တနောဒေလင်ဇနာရာဂောဝိယဟောဒီလိုမျိုးလေးပွားများနောက်တစ်ခုကတော့ဗာလဲဆိုတော့နာယောဇနိယဓမ္မိတုအတ္တာဒတတနာပဋ္ဌာနောတဲ့ဟောပဋ္ဌာန်ပဋ္ဌာန်ဆိုတာအတ္တာဒတတနာပဋ္ဌာနောတဲ့အပရိစ္ဆာကနော် အဲ့တော့တန်ယောဇနိယဓမ္မေတုအတ္တရာတတနာပဋ္ဌာနောတန်ယောဇနိယဓမ္မေတုအဲ့ဒါတန်ယောဇဉ်ဖြစ်ရာအာယုန်တရားတို့၌တန်ယောဇနိယဓမ္မတန်ယောဇနိယဓမ္မဆိုတာဆိုကြပါစို့တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်အဲ့ဒီတက်ရှိတက်မဲ့ပေါ်မှာသူကစိတ်ကတန်ယောဇဉ်ပေါ့ဒါကြာရောက်သွားပြီဆိုရင်အဲ့တရားကိုတန်ယောဇနိယဓမ္မလို့ဒီလိုခေါ်တာအဲ့တော့တန်ယောဇဉ်ဖြစ်ရာပေါ့ တန်ရောစဉ်ဖြစ်ရာအာယုံပေါ့အာယုံတရားတွေပဲတရှိလည်းဖြစ်နိုင်တယ်တက်မဲ့လည်းဖြစ်နိုင်တယ်အဲ့အာယုံတရားတွေပေါ်မှာဗါတယ်လို့ဆိုအတ္တာရာတတနာအတ္တာရာဆိုတာตาယာဘွယ်ပဲတတနာဆိုတာရှုမြင်တာตาယာဘွယ်အဖြစ်နဲ့ရှုမြင်တာအဲ့ဒါဒီနီးစွာသောအကြောင်းပဲအဲ့တော့တန်ရောစဉ်ဓမ္မလို့ခေါ်တယ်ခုနတက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေပဲဆိုကြပါစို့အဲ့တက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေအပေါ်မှာကိုကဗါလဲတော့အတ္တာရာตาယာဘွယ်အနေနဲ့တတနာရှုကြည့်နေတာ ตายาဘွယ်လို့ကိုကရှုနေတာตายาဘွယ်လို့ကိုကရှုခြင်းဒီဘာဖြစ်ခြင်းရဲ့အကြောင်းလုံးဆိုတော့လောဘဖြစ်ခြင်းရဲ့အကြောင်းတဲ့ဘာဖြစ်ခြင်းရဲ့အကြောင်းလောဘဖြစ်ခြင်းအကြောင်းရင်းပါဗျာဒါကြောင့်မလို့ဦးဇင်းတို့တကားတဲ့အာယုံတစ်ခုကိုကိုကအကောင်းဘက်ကပဲကြည်တယ်ဆိုရင်အဲ့ဒါအဲ့ပေါ်မှာကိုကတပြေးပြေးနဲ့လောဘတရားတွေကကြီးထွားလာတယ်အဲ့တော့တကယ်သဘောမှန်ကိုသိရင်တော့ဒါကတော့အထူးပြောစရာမလိုဘူးပေါ့ ဘယ်တရားပဲကြည်ကြည်ယုတ်တရားကြည်လိုက်ကြည်လိုက်နံတရားကြည်လိုက်ကြည်လိုက်ယုတ်နံနှစ်ပါးသည်အဲသူ့မှာဘာမှသူကဟိုကောင်းတဲ့ဘက်ကမရှိဘူးမြဲသလားဆိုတော့လည်းမမြဲဘူးချမ်းသာသလားဆိုတော့လည်းမချမ်းသာဘူးအစိုးရသလားဆိုတော့လည်းအစိုးမရအောင်နှစ်သာရရှိသလားဆိုတော့လည်းမရှိဘူးပေါ့အတင့်တယ်သလားဆိုတော့လည်းမတင့်တယ်ဘူးဒါပေမဲ့အဲ့ဒီတန်ရောသနိယဓမ္မအမိရတဲ့ခုနတက်ရှိတဲ့မဲ့အာယုန်ဒီဘောမှာ အကိုကအဲ့ဒါအတ္တတာတာယာပွဲအနေနဲ့ပဲကိုကသွားပြီးတော့ကြည်မိနေမယ်ဆိုရင်အဲ့လောဘဖြစ်ခြင်းကအကြောင်းပဲအဲ့တော့အဓိကဒီနေရာမှာတော့နယောဇနီယဓမ္မေသူအတ္တရာတတနာပဋ္ဌာနောဒါပါဠိလိုတွေမြန်မာလိုကိုကအဓိပ္ပာယ်လေးကိုနားလည်အောင်ဆိုတန်ရောစဉ်ဖြစ်ရာအာယုံတရားတို့၌တန်ရောစဉ်ကိုဖြစ်စေနိုင်တဲ့အာယုံပေါ့တန်ရောစဉ်ဖြစ်ရာအာယုံတရားတို့၌တာယာပွဲသူပဟုရှုမြင်တတ်သောအော်ရှုမြင်တတ်သောဒိဋ္ဌိလေးနှီးသွားသောအကြောင်းတော့ရှုမြင်တတ်သောသဘောသည်နှီးသွားသောအကြောင်းပေါ့နော် အဲ့ဒါမျိုးလေးကိုကဆင်ញင်းမြအဲ့တော့ဗမာလိုလေးနားလည်လျက်နဲ့ပါဠိလိုလေးဆိုမယ်ဆိုရင်တန်ဩဒနိယဓမေတုအတ္တရဒတနာပဋ္ဌာနောအဲ့တော့ပြန်ပြောမယ်ဆိုလောဘကိုကိုကပါဠိလိုမြန်မာလိုသူ့ရဲ့အဓိပ္ပာယ်တွေကိုနားလည်လက္ခဏာဆိုလက္ခဏာအတ္တဆိုလတ္တပိစုပဋ္ဌာန်ဆိုပိစုပဋ္ဌာန်ပဋ္ဌာန်ဆိုပဋ္ဌာန်ဒါလေးကိုနားလည်ပြီးတော့ဒါတကယ်စိတ်တက္ခဏာတိုင်းမှာစိတ်ကရကမှာတို့ရင်ဉာဏ်လေးသိပ်ပြီးတော့ထည့်ရင်တော့ဒါကြတဲ့အဲ့ဒီလက္ခဏာတ္တပိစုပဋ္ဌာန်ပဋ္ဌာန်ကို ဒီတထိုင်ထဲမှာဒီစိတ်တက္ခဏတစ်ခုတွင်မှာပဲကိုကညံကမှီလိုက်နိုင်တယ်လို့တခါလေးမှညံကလက္ခဏာလောက်ပဲမှီမှီမဲ့စိတ်တက္ခဏတစ်ခုမှာသူမဝတိတစ်ခုမှာမှအဲလက္ခဏာလောက်ပဲမှီနောက်ဝတိတစ်ခုမှာပြန်ပြီးတော့ရတနောက်ဝတိတစ်ခုသို့မဟုတ်နောက်စိတ်တက္ခဏတစ်ခုမှာပစ္စုပတ္ထနောက်စိတ်တက္ခဏတစ်ခုမှာပဋ္ဌာန်ဒီလိုမျိုးလေးတော့ကိုကရှုဖို့လိုတာပေါ့အဲ့လိုရှုမယ်ဆိုတော့ပြန်ပြီးရှုမယ်ဆိုရင်လောဘောအာရမဏေကေနလက္ခဏောမဂ္ဂတာလီဘောဝိယာ အဘိသင်္ဂရတော တတကပါဠိတတတတကပါဠိခိတမန္တပေတိဝိယာအပရိဇာကပြစ္စုပတ္ထာနောတေရင်ဇနရာဂောဝိယာနယောဇနိယဓမေတုအတ္တရာတတနာပရဋ္ဌာနောဆိုပြီးဒီလိုမျိုးလေးဒါလက္ခဏာတတပြစ္စုပတ္ထံပရဋ္ဌံလောဘရဲ့လက္ခဏာတတပြစ္စုပတ္ထံပရဋ္ဌံကိုရှုပွားသုံးသပ်ရတယ်။သို့တော့အောက်မှာဒုဒကကြီးဒကမိုက်တွေတွေ့လိမ့်မယ်။ သောတနာနတိဘဝေနဗောဓမာနောတိကသောတော်နတိဝိယမဟာသမုဒ္ဒံအပါယမေဝဂေတဝကိစ္စတိတိတထဘောဆိုတဲ့ဒါလောဘကိုတခါကြီးတခါမကြီးကြောက်တတ်အောင်ပေါ့ဒါဒါကရာဆရာများကဖွင့်ပြတာဘာကြောက်တတ်အောင်ဖွင့်ပြတော့ဆိုတော့သောထုတဏတိတဏလောဘတိတဏနတိဘာဝေနတဲ့ဟာလားတဏမြစ်ကဲ့သို့ပဲအဲ့တော့သူတို့ရင်းကတော့တွေ့တာမှုဆိုတဲ့လောဘကမြစ်ကြီးကဲ့သို့ပဲတဲ့ အဲ့ဒါဘာဖြစ်တော့ဆိုတဲ့အခါကျတော့အကြီးမားလာပြီဆိုရင်ဒီတဏှာလောဘတရားကကြီးမားလာပြီဆိုရင်တဲ့တိကသောတတိကသောတာနတိဝိယအင်မတန် ရေအလင်းပေါ့လင်းလင်းမြန်မြန်ကြီးစီးစီးနေတဲ့ရေအလင်းရှိတဲ့မြစ်ကဲ့သို့ပဲတဲ့အာကြာရောက်လာတဲ့အရာဝတ္ထုတွေကိုခုနရေစီးတန်တဲ့မြစ်ကြီးပေါ့တို့တကကြီးတွေဒီမှာကြီးမျက်လုံးနဲ့ပုံပေါ်ကြည့်အဲယတိတန်တဲ့မြည်ကြီးထဲမှာတကားတဲ့ကြာရောက်လာတဲ့အရာဝတ္ထုဒီဘာပဲဖြစ်ဖြစ်တက်ရှိပဲဖြစ်ဖြစ်တက်မမဲ့ဖြစ်ဖြစ်အဲဒီသူ့ရည်စည်းတဲ့ကြာရောက်လာတဲ့ အရာဝတ္ထုမှန်သမျှကိုအဲ့ရေအလျင်ကဘယ်ကိုတည်ဆောင်းသွားလို့ဆိုတော့မဟာသမုဒ္ဒံတဲ့မဟာသမုဒ္ဒရာကိုတည်ဆောင်းသွားတယ်ဘယ်ကိုတည်ဆောင်းသွားမဟာသမုဒ္ဒရာကိုတည်ဆောင်သွားပါတယ်ခင်ဗျာမဟာသမုဒ္ဒရာကြီးတွေကိုဒါတည်ဆောင်သွားတယ်အဲ့ဒါရေစီတန်နဲ့မြေကြီးတွေကိုကြာရောက်လာတဲ့အရာဝတ္ထုတွေမှန်သမျှအဲ့ဒီရေအလျင်ကမဟာသမုဒ္ဒရာတွေကိုတည်ဆောင်သွားတယ်အဲ့လိုပဲတဲ့တခါတည်းအဲ့ဒီတဏှာလောဘဖြစ်တဲ့ တတ္တဝါကိုအဲ့တဏှာလောဘကဘယ်ကိုဆောင်းဆောင်ဆိုအပါယမေဝဂေတဝါဂိစတိတဲ့အပါယမေဝတဲ့အပယ်လေးပုံကိုဂေတဝါဆောင်းယူပြီးတော့ဂိစတိသွားတယ်တဲ့အဲ့တော့လောမဆိုတဲ့တဏှာတရားကဒါကြောင့်မလို့တကကြီးတကမကြီးတခါလေးမှာဦးဇင်းတို့တတိထားတာလောဘဖြစ်ဘာဖြစ်လဲတော့ငါလောဘငါဖြစ်တာပဲဘာဖြစ်လဲလို့တခါလေးဒီလိုမျိုးဒါတချို့ကလည်းသုံးတတ်ကြတယ်လောဘဘာဖြစ်လဲလို့မေးရင်တော့ဘာမှမဖြစ်ဘူးလို့ပြောလို့တော့ရတယ် ဘာဖြစ်လဲလို့မေးဘာမှမဖြစ်ဘူးလို့ပြောလို့ရပေမဲ့အဲ့လောဘတရားကတိတ်ပြီးကြီးစိုးသွားပြီနောက်ဆုံးဦးဇင်းတို့ထင်ရှားအောင်ပြောမယ်သူတေဂာနိမနာတဏသောနေရာလောက်ထိသူကနေရာဝင်ပြီးယူသွားပြီဒီလောဘတရားကအဲ့လိုတေဂာနိမနာတဏသောလောက်ထိဒီလောဘတရားကအကယ်၍မြတ်ဝင်ပြီးနေရာယူခဲ့ရင်ဒကာကြီးတွေဒကာမကြီးတွေအဲ့လောဘတရားကအဲ့တတ္တဝါကိုဘယ်ကို ဆောင်သွားမှာအပယ်ကိုဆောင်သွားပါမယ်ခင်ဗျာဆောင်သွားမှာပဲအပယ်ကိုဆောင်သွားမှာအဲ့ဒါလေးကိုတော့ဦးဇင်းတို့ကသဘောကျ ဒါဆိုရင်ဒီလောဘတရားဒီဒကာကြီးဒီဒကာမကြီးတကယ်စစ်စစ်တွေးရင်ဒါကြောက်စရာမကောင်းဘူးလားကြောက်စရာကောင်းပါတယ်ခင်ဗျာကြောက်စရာကောင်းနေကြောက်စရာကောင်းလို့ကြောက်မလို့သူတို့ဒီတန်တနာကြီးမှာတတ္တဝါတွေမလွတ်မြောက်နိုင်ဒီအဝိဇ္ဇာနဲ့တဏှာပဲတန်တနာမှာဒီလောက်ဦးစင်းတို့ရှည်လျားစွာကျင်လည်နေရတာအတိတ်တန်တနာကိုလည်းဒါမှတ်မြော်ကြည့်ညံနေတော့အစဉ်လျောက်လို့လားမသိနိုင်တဲ့အစာရှိသလိုအနာဂတ်တန်တနာဟာလည်းထိုကဲ့သို့ သင်္ခါရဓမ္မတွေအပေါ်မှာသဘောမှန်ကိုယထာဘူတဉာဏ်မရသေးရင်တော့ဒီတဏှာတရားကိုလွန်မြောက်နိုင်မှာမဟုတ်ဘူးတဏှာရဲ့နယ်တွင်းမှာပဲရှိနေဦးမှာတဏှာနဲ့နယ်တွင်းမှာရှိနေနေဒုက္ခတုယထာဘူတဉာဏ်မှာမရသေးတဲ့တတ္တဝါတဦးတယောက်ကိုဒီတဏှာတရားကအဲ့တန်တနာကွင်ထဲမှာနော်အဲ့ဒါမလွတ်အောင်နဲ့ချီနှောင်းထားမယ်နောက်တကအပယ်လေးပုံကိုလည်းရောက်အောင်သူကပို့ဆောင်ပြီးတော့ဆွဲခေါ်သွားနိုင်သေးတယ်ဒီလောက်အထိဒါဟိုလောဘကိုမိမိတို့က သိထားရမယ်လောဘကဲ့သဘောကိုအဲ့လိုထိတာအဲ့လိုသိထားခဲ့မယ်ဆိုရင်တော့မိမိတဏ္ဍာမှာလောဘတရားထင်ရှားပြီပြီမိမိတဏ္ဍာမှာလောဘတရားထင်ရှားပြီပြီလောဘတမီဖြစ်တာကိုတတိလေးဝင်ပြီးဩလောဘတရားကိုစင်ញင်အဲ့လောဘကနေမိမိကလွတ်မြောက်ခြင်းလေဆိုတဲ့စိတ်ကလေးပေါ်လာတယ်လွတ်မြောက်ခြင်းတော့ဘာလို့တော့ဒီရှိရှိတတ်မြတ်တက်ရှိတတ်မြတ်ကာမဝတ္ထုအစုစနစ်တကွာယုံနန္တမှာသင်္ခါရတွေကသဘောတဘာဝအမှန်ယထာဘုဒ္ဓဉာဏ်ရအောင်တော့ငါတို့ကြိုးစားဖို့လိုပြီဆိုတဲ့ဒီစိတ်ပေါ့ အဲ့ဒီစိတ်ထားသည်တို့တကကြီးတွေတကမကြီးဦးဇင်းတို့တဏ္ဍာမှာရှိနေမယ်အဲ့ဒီစိတ်ထားကိုလည်းတခါလဲအမြဲတမ်းစဉ်းကျင်ပြီးတော့ပွားများနေမယ်ဆိုရင်အဲ့ယထာဘုဒ္ဓဉာဏ်ယာရေးအတွက်ကိုက တနေ့နေ့တစ်ချိန်ချိန်မှာတော့ကိုကကြိုးစားလာရင်ယထာဘုဒ္ဓဉာဏ်ရခဲ့ရင်ဝိပဿနာဉာဏ်ကိုစက်ကူးနိုင်ခဲ့မယ်ဝိပဿနာဉာဏ်ကိုစက်ကူးနိုင်ခဲ့ရင်တော့မိမိတို့ဒီခုနက အဘယ်တန္တရာကြီးကလည်းသောတပတိမဉ္ဇဉ်လောက်ရသွားရင်ကိုပဲသောတပတိမဉ္ဇဉ်ပူဉ္ဇဉ်ရရင်ကိုပဲအဘယ်တန္တရာကြီးကဒါခွင်လုံးကျွလွတ်ပြီတန္တရာတကြောအဘယ်လေးပုံတော့တခါပြန်ပြီးတော့မသွားရတော့ဘူးဒါအဲ့ဒီကလည်းတခါလည်းအထက်တဲ့ဝိပဿနာဉာဏ်နေနဲ့ပွားများအထုတ်လို့အထက်တဲ့မမဉဏ်ဖုန်ဉဏ်ရခဲ့ရင်တော့တို့တခါကြီးတွေကမှဒီတဏှာနယ်ကဂွင်းလုံးကျိုးအထက်တမဉဏ်ဖုန်ဉဏ်ကိုစိုက်လို့ဂွင်းလုံးကျိုးလွတ်ရင်တော့ဒါတဏ္ဍရာဒုက္ခကပါမလွတ်မြောက်နိုင်ဘူးလားလွတ်မြောက်နိုင်ပါတယ်ခင်ဗျာ အဲလွတ်မြောက်နိုင်တယ်ဆိုတော့လွတ်မြောက်နိုင်တယ်ဆိုပေမဲ့ခုနလွတ်မြောက်ခြင်းနဲ့စိတ်ကလေးကတော့ဥစွာပထမရှိနေရမှာဘာစိတ်ရှိနေရမှာလွတ်မြောက်ခြင်းနဲ့စိတ်ကရှိနေရပါမယ်ဗျာလွတ်မြောက်ခြင်းနဲ့ဆိုတဲ့စိတ်ပေါ့ဒီစိတ်ကိုတော့ပျောက်သွားလို့မရအောင်အဲ့တော့ဦးဇင်းတို့ခုနဆိုကြပါစို့အလုပ်တစ်ခုလုပ်ပြီးခုနလိုပေါ့ရေရှည်လုပ်ငန်းတစ်ခုကိုလုပ်ပြီးဆိုကိုကဒီလွတ်မြောက်ခြင်းနဲ့စိတ်ပေါ့တိုက်ပွဲတစ်ခုပဲ ဆိုကြပါစို့ဒီတိုက်ပွဲကိုအောင်မြင်ခြင်းနဲ့ဆိုတဲ့စိတ်ကိုတော့တခါကြီးတခါမကြီးဒီပျောက်သွားလို့ရပါမယ်ပျောက်သွားလို့မရပါဘူးခင်ဗျာပျောက်သွားလို့မရဘူးဒီစိတ်အောင်မြင်ခြင်းနဲ့ဆိုတဲ့စိတ်ဆိုကြပါစို့ခုလိုပေါ့အချင်းကာလာမျိုးကိုကဒီလောဘရဲ့သဘောကိုကကနနနားလည်တာဒီလောဘကလွတ်မြောက်ခြင်းနေဒီတရားကလွတ်မြောက်ခြင်းနေဆိုတဲ့စိတ်ကိုတော့တခါကြီးတခါမကြီးဒီအမြဲတမ်းမွေးမြူထားဖို့မလိုဘူးလား အမြဲမွေးမြူထားဖို့လိုပါတယ်ဖေဟာမွေးမြူထားဖို့လိုတယ်အဲ့တော့မကြမကြစင်ချင်းပေးရမယ်မိမိလျော့နဲ့မနေနဲ့မိမိလျော့နဲ့နေရင်တော့တခါကြီးတကမာကြီးတွေသမ ्या သွားသူတို့သွားသမ ्या စားသူတို့စားသမ ्या ပြောသူတို့ပြောနေဆိုရင်တော့တခါကြီးတွေလွတ်မြောက်ခြင်းနဲ့အခြေအနေကိုရောက်ပါမလားမရောက်နိုင်တော့ပါဘူးဖေဟာမရောက်နိုင်ဘူးအဲ့တော့လွတ်မြောက်ခြင်းနေဆိုရင်တော့ကိုကလွတ်မြောက်ခြင်းနေဆိုတဲ့စိတ်ဓာတ်ကလေးတော့အနည်းဆုံးကိုယ်တဏ္ဍာမှာကြံအောင်သမ ्या သွားတိုင်းသမ ्या ပြောတိုင်းသမ ्या စားတိုင်း ကိုယ်ကလိုက်ပြီးပြောနေစားနေသွားနေလာနေလို့တော့မဖြစ်ဘူးဆိုတဲ့စားလဲသတိသွားလဲသတိဆိုတဲ့ဒီသတိလေးနဲ့တော့လွတ်မြောက်ရေးကိုတာစုပြီးသွားဖို့မလိုဘူးလားလိုအပ်ပါတယ်ခင်ဗျာလိုအပ်တယ်ဒါကလည်းခုနပြောသလိုပေါ့ဒီသဘောတရားကိုနားလည်ထားမှာငါတို့ဒီသူ့ရဲ့နေတွင်သူ့ရဲ့ကြုံဖြစ်နေငါတို့နေနေရတဲ့ဘဝကြုံဘဝတာတာငါတို့နေနေရတယ်ဆိုတာကိုကိုကမမေ့ပါမှ အဲ့ဒီကျွန်ဘွားကလွတ်မြောက်ခြင်းပါနော်ဒါကြောင့်မလို့ဦးဇင်းတို့ဇာထဲမှာတော့တဏှာဓာသောလို့မပြောဘူးလားတခါကြီးတဲ့ခမကြီးတွေပြောပါတယ်ဗျာတဏှာဓာသောတဏှာရဲ့ကျွန်ပဲလောဘရဲ့ကျွန်ပဲအဲ့တော့ဒါငါတို့ကကျွန်ဘွားကနေနေရတာဆိုတာကိုအမြဲတမ်းကိုကသိအောင်အမြဲတမ်းပြန်ပြန်ပြီးတော့ဆင်ញင်းပေးနေရင်ဒီကျွန်ဘွားကလွတ်မြောက်ခြင်းနဲ့ဆိုတဲ့စိတ်ကမပြောက်တော့ဘူးအဲကျွန်မခံလို့တဲ့စိတ်ပေါ့အဲ့စိတ်ကလေးမွေးမြူထားရင်ကိုပဲအဲ့ကျွန်မဖြစ်အောင်ကိုကကြိုးစားမှာပေါ့အဲ့စိတ်ပျောက်သွားရင်တော့ဒကာကြီးဒကာမကြီးဒီအဲ့ဘဝကလွတ်ပါအောင်မလား ကျွန်ဘွားကမလွတ်နိုင်တော့ပါဘူးခင်ဗျာကျွန်ဘွားကမလွတ်နိုင်တော့ဘူးတဲ့ကဲထားဒါကတော့လောဘပေါ့လောဘပြီးတော့ဦးဇင်းတို့နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ဒိဋ္ဌိဗါတဲ့တော့ဒိဋ္ဌိပါဗျာဒိဋ္ဌိဟောဒိဋ္ဌိကတော့ဦးဇင်းတို့ဒီနေရာမှာဒိဋ္ဌိဆိုတဲ့တကူတဲ့ဆိုလို့ရှိရင်တော့ရေပုံရဦးဇင်းတို့အတိမှားတတ်တယ်ဘာဖြစ်လို့တော့တမ္မာဒိဋ္ဌိလည်းရှိတယ်မိစ္ဆာဒိဋ္ဌိလည်းရှိတာ哦အဲ့တော့ဒီနေရာမှာဒိဋ္ဌိဆိုတာအကုသိုလ်စေတသိက်ဖြစ်တဲ့အတွက်ကြောင့်မိစ္ဆာဒိဋ္ဌိကိုရည်ညွှန်းခြင်းဖြစ်တယ်လို့ဒါလေးတစ်ချက်တော့ကိုကကြိုးပြီးတော့နားလည်ခဲ့ရမယ် တော့နားလည်ခဲ့တဲ့အခါကျတော့ဒိဋ္ဌိကသဘောကိုဥစွာပထမပေါ့ကိုကနားလည်အောင်ကြိုးစားရတယ်အဲ့တော့ဒိဋ္ဌိကသဘောကိုဥစွာပထမမိမိတို့ဘယ်လိုနားလည်အောင်ကြိုးစားမလဲအဲ့တော့ဒိဋ္ဌိဆိုတာစောစောကပြောသလိုမိစ္ဆာဒိဋ္ဌိဒီနေရာမှာအဲ့တော့မိစ္ဆာဒိဋ္ဌိဆိုတော့ဘာဖြစ်တယ်တော့မိစ္ဆာဒိဋ္ဌိတိအာယာဓာဝဒိဋ္ဌိ ဝိရိစိတ်တဝါဂဟနာတော်ဝါဝိတထာဒိဋ္ဌိမိစ္ဆာဒိဋ္ဌိဒါမိစ္ဆာဒိဋ္ဌိကို ဖွင့်နေတာပေါ့အနတ္ထာအနတ္ထာဝဟတ္တာပဏိတိဟိဇိဂုစိတာဒိဋ္ဌိတိပိမိစ္ဆာဒိဋ္ဌိအော်ဒါမိစ္ဆာဒိဋ္ဌိပဲနောက်တကမိစ္ဆာသင်္ကပ္ပတိတုပိဧတေဝနယောဒါမိစ္ဆာသင်္ကပ္ပမှာတော့အဲ့လိုသဘောပဲတဲ့မိစ္ဆာသင်္ကပ္ပဆိုတာဒါမိစ္ဆာဒိဋ္ဌိကိုရရင်မိစ္ဆာသင်္ကပ္ပလည်းအဲ့သဘောပဲလို့ပြောချင်တာပြီးတဲ့အခါကျတော့မှ အပိဇာမိဇာပတ္တန္တိဒါယတယံဝါမိဇာပတ္တတိတိမိဇာတတနာ မတ္တမေဝဧတတိမိဇာဒိဋ္ဌိဩဒါမိဇာဒိဋ္ဌိရဲ့အဖွင့်လေးပဲအဲ့တော့ဘာပြောလို့လဲမိဇာဒိဋ္ဌိဆိုတာတဲ့မကောင်းတဲ့အယူပေါ့နော်မိဇာဒိဋ္ဌိဆိုတာအဲ့ဒါဟုတ်မှာအာယာထာဝဒိဋ္ဌိအာယာထာဝဒိဋ္ဌိကမဟုတ်မမှန်သောအပြင်သိမြင်တတ်သောအယူအမြင်ပေါ့ဒီနေရာမှာအဲ့တော့အာယာထာဝဒိဋ္ဌိအာယာထာဝဒိဋ္ဌိ မဟုတ်မမှန်သောအားဖြင့်အဲ့တော့ဒကာကြီးတွေဒကာမကြီးတွေအကြောင်းအရာတစ်ခုကိုကိုကမှန်မှန်ကန်ကန်မသိဘူးအဲ့ဒါအာယာထာဝပဲအဲ့တော့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူအဆသည်မှန်ကန်မှုမရှိဘူးဆိုအဲ့ဒါအာယာထာဝလို့ဒီလိုနားလည်ရမှာအာယာထာဝဒိဋ္ဌိနောက်တစ်ခုကဝိရိစိတ်တော်ဝါဂဟဏတော်ဝါဟောဝိရိစိတ်တော်ဝါဂဟဏတော်ဝါဘာပြောတော့ချွတ်ရင်း၍လဲချော်၍ဆက်ယူခြင်းကြောင့်ချွတ်ရင်းဖောက်ပြန် မမှန်သောအယူသည်တဲ့မိစ္ဆာဒိဋ္ဌိတဲ့ဒါနောက်တနည်းအဲဒါကြောင့်မလို့ဝိရိသိတ်တောအကဲနာတော့ဝါဝိတ္ထဒိဋ္ဌိဝိတ္ထဆိုတာအဲ့ဒါချွင်းဖောက်ပြန်မမှန်သောအပြင်အဲ့ဒါမြင်တာပဲ။ဩနောက်တကဘာဖြစ်တော့အနတ္ထဝဟတ္တာအထဆိုတာအကျိုးစီးပွားအနတ္ထဆိုအကျိုးမြောက်အနတ္တဝဟတာပဏိတေယီဇီကုစိတာဒိဋ္ဌိမိစ္ဆာပဏိတေယီဇီကုစိတာဒိဋ္ဌိပိမိစ္ဆာဒိဋ္ဌိတဲ့ဟော ။ဘာပြောတုံဆိုတဲ့အခါကျတော့အကျိုးစီးပွားမက်ကိုအကျိုးစီးပွားမဲ့ကိုတဲ့ရွက်ဆောင်တတ်သည့်အတွက်ကြောင့်ပညာရှိတို့ဆက်ဆုပ်အပ်သောအယူဝါဒဖြစ်ခြင်းကြောင့်လည်းမိစ္ဆာဒိဋ္ဌိတဲ့။အဲ့တော့ပညာရှိတဲ့ပုဂ္ဂိုလ်တွေပညာရှိအတိုင်းဝိုင်းကလက်မခံနိုင်တဲ့အကျိုးစီးပွားမဲ့ကို ဆောင်ရွက်တတ်တယ်အယူအဆအယူဝါဒဒီအဲ့ဒါမိစ္ဆာဒိဋ္ဌိပဲတဲ့အဲဒါကြောင့်မလို့ အကျိုးစီးပွားမဲ့ကိုရွက်ဆောင်တတ်တယ်ဆိုတာအနတ္တဝဟတာအကျိုးစီးပွားမဲ့ကိုရွက်ဆောင်တတ်သည့်အဖြစ်ကြောင့်ပဏိတိဤပညာရှိတို့သည်ဇီကုစိတာဟောယွန်ရှာဆက်ဆုပ်အပ်တယ်ပညာရှိတွေဆက်ဆုပ်အပ်တယ်အဲ့ဒါအယူဝါဒအယူအဆအမြင်ဒီအဲ့ဒါလည်းပဲမိစ္ဆာဒိဋ္ဌိပဲတဲ့အဲ့ဒါမိစ္ဆာဒိဋ္ဌိကိုဖွင့်ဆိုတာဒါကြောင့်မလို့ဒါလေးကိုကိုကအနတ္တဝဟတာပဏိတေယီဇီကုစိတာဒိဋ္ဌိပိမိစ္ဆာဒိဋ္ဌိဒါတစ်ချက် ပြီးတဲ့အခါကျတော့သူကဟိုတမန်သင်္ကပ္ပမိစ္ဆာသင်္ကပ္ပမှာလည်းထို့တူပဲလို့အဲ့ဒါမိစ္ဆာသင်္ကပ္ပတိတုပိဧတေဝနယောဆိုတာဒါမိစ္ဆာသင်္ကပ္ပမှာလည်းထို့တူပဲလို့တလူပြောတာပြီးတဲ့အခါကျမှအပိစ္ဆာမိစ္ဆာပတ္တန္တိတာယတယံဝါမိစ္ဆာပတ္တတိမိစ္ဆာဒတနာ မတ္တမေဝဧတာတိမိစ္ဆာဒိဋ္ဌိတဲ့သူကဘာပြောလို့ဆိုတော့အဲ့ဒါဟိုမိစ္ဆာဒိဋ္ဌိကိုဖွင့်တာပေါ့လေမိစ္ဆာဒိဋ္ဌိကိုဖွင့်တော့ဟိုမိစ္ဆာသင်္ကပ္ပလောလောမမကြံစီတာဆိုတော့လေဒါအတူတူပဲလို့တလူပြောချင်တာပြီးတဲ့အခါကျမှသူကဘာပြောတော့ ပရမတ္ထအာယုဏမမယွင်ယွင်သိမြင်ခြင်းအကြောင်းရင်းဖြစ်သောသဘောတရားတည်းလည်းမိစ္ဆာဒိဋ္ဌိပဲတဲ့နောက်တစ်ခါမိမိမိစ္ဆာဒိဋ္ဌိကိုယ်တိုင်ကပရမတ္ထသဘာဝအာယုံကိုမမယွင်ယွင်မြင်တတ်သောသဘောတရားဖြစ်ခြင်းကြောင့်လည်းမိစ္ဆာဒိဋ္ဌိပဲမမယွင်ယွင်ဆိုတာကမိစ္ဆာပတ္တန်တိဒါမမယွင်ယွင်နောက်တစ်ခါတယံမိစ္ဆာပတ္တိပဲတယံကိုယ်တိုင်ကိုကအဲ့ဒါမိစ္ဆာပတ္တိမမယွင်ယွင်နဲ့မြင်နေတာကိုယ်ကိုယ်တိုင်ကမမယွင်ယွင်နဲ့မြင်နေတဲ့သဘောပေါ့အဲ့ဒါလည်းမိစ္ဆာနောက်တစ်ခါကျတော့ မိစ္ဆာတတနာ မတ္တမေဝဝါမိစ္ဆာတတနာ မတ္တမေဝဝါဆိုတာလည်းပဲအပရမတ္တသဘာဝအာယုဏမမောင်ယွင်းယွင်းမြင်ချင်းမျှအမိစ္ဆာမတ္တမေဝမြင်ချင်းမျှသည်တဲ့အဲ့ဒါမိစ္ဆာဒိဋ္ဌိပဲအဲ့တော့ခြုံပြီးတော့ဒါတွေအလုံးကိုကြည့်မယ်ဆိုရင်မမယွင်းယွင်းနဲ့အကျိုးစီးပွားမဲ့ကိုဆောင်တတ်တဲ့ပညာရှိတွေဆက်သွပ်အပ်သောမှားယွင်းတဲ့အမြင်မှားယွင်းတဲ့အယူအဆနောက်တစ်ခါပရမတ္တသဘာဝတွေအပေါ်မှာလည်းခုနလိုပဲမမယွင်းယွင်းနဲ့ဒါ မြင်နေပြီဆိုရင်တဲ့အဲ့ဒါကိုမိစ္ဆာဒိဋ္ဌိကိုခေါ်တယ်ဒါတစ်ချက်ဒီလိုလေးနားလဲပေါ့အဲ့ဒီညမှာဦးဇင်းတို့ဆိုကြပါစို့ဟိုဘဝတွေပေါ့ဟာဆိုကြပါစို့ဦးဇင်းတို့တတ္တဝါတွေဒီဘဝတွေဖြစ်လာတယ်ဘဝတွေဖြစ်လာတဲ့အခါဒီဘဝကိုရလာတာဒီဘဝတွေကိုရလာတာဒီအကြောင်းကြောင့်ဖြစ်လာတဲ့ဘဝတွေပဲ အတိတ်ကမှာဝိဇာတနာဥပါဒံသင်္ခါရကံဆိုတဲ့ဒီလိုအကြောင်းတရားတွေဒါတခါလေစုံညီတဲ့အခါပြစ္ဆုတ်ပံအကြောင်းတွေလည်းညီမျှစုံညီတဲ့အခါမှာဒါဘဝဘဝဆိုတာတွေကိုဖြစ်လာတယ်ဒါဥစဉ်တို့မှန်ကန်တဲ့အမြင်ပေါ့အဲ့လိုမဟုတ်ဘဲနဲ့ဘဝဆိုတာတစုံတယောက်ကဖန်တီးပေးလိုက်လို့ပါဆိုလို့ရှိရင်ဒီခါကြီးဒီကမကြီးအဲ့ဒါဘာဖြစ်သွားတော့မားတဲ့အယူဆပါဗျာမားတဲ့အယူအဆအဲ့ဒါကြတော့မိစ္ဆာဒိဋ္ဌိလို့ခေါ်တာပဲ အဲ့တော့ဆိုကြပါစို့ပရမတ္ထတန်သားတွေကိုလက္ခဏာတတပြည့်စုံပတ္တံပရထန်တွေကလည်းပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်မတိသေးရင်တောင်မှမတိသေးရင်တောင်မှသူကဒါကတော့မိစ္ဆာဒိဋ္ဌိကိုပြောလို့မရဘူးအသွတ်တော့အဲ့ဒီဒီဘဝကိုကံနဲ့အကြောင်းတရားဘဝိတ္တဒနာဥပါဒံသင်္ခါရကံဆိုတဲ့ဒီကံကစီမံဖန်တီးလို့ဖြစ်ပေါ်လာတဲ့ဘဝလို့ဒီလိုလက်မခံမနဲ့ခုနဖန်ဆင်းရင်တကုရှင်ကဖန်ဆင်းလို့ဖြစ်ပေါ်လာတယ်လို့ဒီလိုသွားပြီးယူဆမယ်ဆိုရင်တော့အဲ့ဒါဒီမိစ္ဆာဒိဋ္ဌိဖြစ်တယ်လို့ဒီလိုနားလည်ရမှာဟုတ်ပလား အဲ့တော့အဲ့မိစ္ဆာဒိဋ္ဌိကခုနဘာလက္ခဏာရှိတုံးလက္ခဏာရှိတုံးဆိုတော့သူ့ရဲ့လက္ခဏာကြတော့ဘာပြောထားတုံးဆိုတဲ့အခါကျတော့အာယောနိတောအာယောနိတောအဘိနိဝေဒလက္ခဏောအာယောနိတောအဘိနိဝေဒလက္ခဏာမိစ္ဆာဒိဋ္ဌိတဲ့ဟောမိစ္ဆာဒိဋ္ဌိဆိုတာအာယောနိတောအာယောနိတောအဘိနိဝေဒလက္ခဏာမိစ္ဆာဒိဋ္ဌိတဲ့အဲ့ဒါအာယောနိတောအဲဆိုတော့ဒကာကြီးတွေဒကာမကြီးဒီသကလုံးကတော့တို့ဒကာကြီးတွေဒကာမကြီးရင်းနှီးပြီးသားပဲဘာလဲတုံးဆိုတော့ မမယွင်းယွင်းပေါ့အတင်အပြင်ပေါ့လေမမယွင်းနှလုံးသွင်းတာပဲဝိနိဝေဒလက္ခဏာပဲမမယွင်းနှလုံးသွင်းတယ်ဒီနေရာမှာတော့ပရမတ္ထအာယုံကိုနေစာဒုက္ခအတ္တသူ့ပါဟုမမယွင်းနှလုံးသွင်းခြင်းသဘောပေါ့အဲ့တော့ဇလိုရင်းကတော့အတင်အတင်အပြင်နှလုံးမသွင်းခြင်းဒီအာမနှလုံးမသွင်းသောသဘောပေါ့အဲ့ဒါဒီမိစ္ဆာဒိဋ္ဌိကေဒါကိုယ်ပိုင်လက္ခဏာပဲတဲ့အဲ့တော့ဗမာလိုလေးဆိုကြပါစို့ဦးဇင်းတို့ဒီမှာတော့ဆရာတော်ကဘာသာပြန်ထားတဲ့အတိုင်းလေးပြန်မယ်ဆိုရင် ဗရမတ္တဓမ္မအာယုံကိုနေဇာတုကအတ္တသူဘဝမှောင်ဝါယွင်ယွင်နှလုံးသွင်းခြင်းသဘောဒီမိစ္ဆာဒိဋ္ဌိဟောပါဠိလိုလေးဆိုရင်တော့ဒါပို့ပြီးတော့ဒီသကလုံးလေးကြရင်းနေတာပေါ့အာယောနိသောအဘိနိဝေဒလက္ခဏာမိစ္ဆာဒိဋ္ဌိပြီးတဲ့အခါကျတော့သူ့ရဲ့လုပ်ငန်းကိစ္စပရမတာရတာပရမတာရတာသုံးသက်တယ်ဘယ်လိုသုံးသက်တော့ဗရမတာအာယုံကိုနေဇာတုကအတ္တသူဘဟူမှန်သောအပြင်သုံးသက်ခြင်းလုပ်ငန်းကိစ္စမမယွင်သုံးသက်တာပဲ အဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စကမမယွင်သုံးတတ်တယ်ပရမတရတ္တာနောက်တကမေဇာဘိနိဝေဒပြစ္စုပ္ပဒါနာဟောမေဇာဘိနိဝေဒပြစ္စုပ္ပဒါနာဘာပြောတုံးဆိုတော့ပရမတဓမ္မအာယုံကိုနေဇာတုကအတ္တတုပဟူမှားသောအပြင်လွန်လွန်ကဲ့ကွယ်ဆွဲမြဲစွာနှလုံးသွင်းတတ်သောသဘောတရားလွန်လွန်ကဲ့ကဲ့ဆွဲမြဲစွာသောမိစ္ဆာအဘိနိဝေဒဆိုတဲ့အဲ့ဒီကလုံးကလား မမယွင်းယွင်းကိုလုံလုံကက်ကက်နဲ့အစွဲကြီးတာပေါ့နော်အစွဲကြီးတယ်အဲ့ဒါမိစ္ဆာဒိဋ္ဌိအဲ့တော့ဆိုကြပါစို့ပုဂ္ဂိုလ်တဦးတယောက်ကမိစ္ဆာဒိဋ္ဌိဆိုတာဘယ်လိုသဘောလဲမိစ္ဆာဒိဋ္ဌိဆိုတာဘယ်လိုသဘောလဲဒီလိုမျိုးလေးဆင်ញင်လိုက်လို့ရှိရင်အဲဆင်ញင်တဲ့ယောဂီသူတော်ကောင်းတဲ့တဏ္ဍာမှာထင်ရှားလာတယ်ဩမိစ္ဆာဒိဋ္ဌိဆိုတာပရမတ္ထအာယုန်ဒီကိုနိစ္စဒုက္ခဟိုလောလောပြောတော့မှားသောအပြင်ပေါ့မှားသောအပြင်လုံလုံကဲကဲဆွဲမြတ်စွာနှလုံးသွင်းတတ်သောသဘောပဲလို့ဒီလိုညံထဲမှာရှိရှိထင်လာမယ်တဲ့နောက်တကသူကနေသွားသောအကြောင်းဗဒ္ဒထံက ရိယာနံအဒတနာကာမဓာတိပရဋ္ဌာနံတဲ့အဲ့ဒါတော့တခါကြီးတွေတခါမကြီးတွေတော်တော်မှပဲသူကဟိုမိစ္ဆာဒိဋ္ဌိဖြစ်ဖို့ရအကြောင်းလေးကိုအသေးချာကြည့်ကြည့်ရိယာနံအဒတနာကာမဓာတိပရဋ္ဌာနံတဲ့အဲ့ဒါဘုရားအစရှိတဲ့အရိယာသူတော်ကောင်းကိုဖူးမြင်ခြင်းကအလိုမရှိသူ၏အဖြစ်ဒီနိထွားသောအကြောင်းတဲ့အဲ့ဒါ အလိုမရှိဘူးဘုရားစားရှိတဲ့သူတော်ကောင်းတွေအဲ့ဒါတော့လွယ်လွယ်ပြောသူတော်ကောင်းတွေကိုမတွေ့ကြင်မမြင်ကြင်ဘူးသူတော်ကောင်းစကားတွေမကြားကြင်ဘူးဒီသူတော်ကောင်းတရားတွေမနာကြင်ဘူးသူတော်ကောင်းတရားတွေကိုအာမထုတ်ကြင်ဘူးအကုန်လုံးဒီဒါမိစ္ဆာဒိဋ္ဌိရဲ့နီးစွာသောအကြောင်းပဲအဲ့တော့သူတော်ကောင်းတွေကိုမှမတွေ့ရရင်တော့သူတော်ကောင်းတရားနာဖို့ကလည်းတခါမလွယ်တော့ပြန်ဘူးသူတော်ကောင်းတရားကိုမှမနာပြန်ရင်လည်းတခါကြီးတွေတခါကြီးတွေသူတော်ကောင်းတရားကိုကျင့်မှုဆိုတာပိုဝေးသွားရင်ဒါတပြေးပြေးနဲ့အယူအဆတွေပါလွဲမှားတဲ့အထီမရောက်နိုင်ဘူးလားရောက်သွားနိုင်ပါတယ်ခင်ဗျာ အဲ့တော့ဦးဇင်းတို့ကဒီမှာမိစ္ဆာဒိဋ္ဌိမဖြစ်ရေးဆိုရင်ဒကာကြီးဒီမှာအရိယာဏံအာဒတနာကာမတာကိုပြောင်းပြန်နေလှမ်းကြည့်အရိယာဏံဒတနာကာမတာဒီဒီလိုဖြစ်ရမှာအရိယာတွေကိုဖူးလို့တဲ့စိတ်ရှိနေရမယ်ကိုကိုယ်တိုင်ကဖူးခြင်းမြင်ခြင်းနဲ့အာသူတော်ကောင်းတရားတွေကိုလည်းနာခြင်းနဲ့သူတော်ကောင်းတရားတွေကိုအားထုတ်ခြင်းနဲ့ဆိုတဲ့စိတ်ဖြစ်နေရင်တော့ရှိနေရင်တော့ဒကာကြီးဒီမှာဒါမိစ္ဆာဒိဋ္ဌိဖြစ်ဖို့ရန်အကြောင်းမဟုတ်တော့ဘူးအဲ့လိုမှမဟုတ်လို့သူတော်ကောင်းတွေကိုဒကာလေးမမြင်ကျင်တော့ဘူး ဒါသူတော်ကောင်းတရားတွေကိုမကြကျင်တော့ဘူးအဲ့ဒါဆိုရင်အဲ့ဒါမိစ္ဆာဒိဋ္ဌိဖြစ်ဖို့ရန်ဒါနှီးစက်တဲ့အကြောင်းလို့ဒီလိုနားလည်ရမယ်အဲအဲ့လိုမျိုးတခါလဲနားလည်ပြီးတော့ပရမဝဇန္တိတတ္တဗံတဲ့ဟောဒါကတော့သူကအင်မတန်မှပဲဒီမိစ္ဆာဒိဋ္ဌိရဲ့သဘောကဒါကလည်းကြီးလေးရဲ့အပြစ်ပေါ့နော် အန်ကြီးလေးတဲ့အပြစ်ကိုဖြစ်စေတယ်လို့ဒါလိုလဲမှတ်ရဘာလို့ဆိုတော့အမြင်မှားပြီဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေအဲ့ဒါအလုတ်တွေကမှားအကုန်လုံးဒူးစရိုက်မှုတွေမပြုတ်မိတော့ဘူးလားပြုတ်မိတော့မှာပါဗျာပြုတ်မိတော့မှာပဲဒါကြောင့်မလို့အဲ့ဒါအမြင်မှားခြင်းဒီအမှန်တန်ကြောက်စရာကောင်းတယ်လို့ဒါလိုလဲပဲကိုကသိထားရမယ်သိထားပြီးတော့အဲ့ဒီအဝိဇ္ဇာမိစ္ဆာဒိဋ္ဌိရဲ့လက္ခဏာရတ္တပိစုပတ္တံကိုဗမာလုံးဆိုရင်တော့ခုနက ပရမတ္ထအာယုံကိုနေဇာတုကအတ္တသူပဟုမမယွေနှလုံးသွင်းခြင်းတဘောပရမတ္ထအာယုံကိုနေဇာတုကအတ္တသူပဟုမှားယွင်းသောအပြင်သုံးသပ်ခြင်းဆိုတဲ့လုပ်ငန်းကိစ္စဗရမတဓမ္မအာယုံကိုနေသတုကအတ္တသူပဟုမှားမှားသောအပြင်လုံလုံကဲ့ကဲဆွဲမြတ်သောနှလုံးသွင်းသောသဘောတရားဘုရားစာကြည်တော်ရိယာသူတော်ကောင်းတို့ကိုဖူးမြင်ခြင်းကအလိုမရှိသူဤဖြစ်ခြင်းဒီနိဒွားသောအကြောင်းလို့အလိုဗမာလိုလေးနားလည်ပြီးတော့ပါဠိလိုလေးသိမြင်မယ်ဆိုရင်အာယောနိတော်အဘိနိဝေဒလက္ခဏာမိစ္ဆာဒိဋ္ဌိ ပရာမာတရတာမိစ္ဆာဘိနိဝေတာပြစ္စုပ္ပဌာနာအရိယာနံအတတနာကာမဓာတိပရဌာနာလို့ဒီလိုမျိုးလေးစေတခဏတစ်ခုတစ်ခုတွင်မှရှိတဲ့အဲ့ဒီမိစ္ဆာဒိဋ္ဌိကိုတခါတဲ့ညာနဲ့ဆင်ကြီးပြီးတော့လက္ခဏာရတ္တပြစုပတ္တံပဋ္ဌာန်နဲ့ဒီလိုပွားများအထောက်ရမှာဖြစ်တယ်။အဲလိုအထောက်နိုင်ခဲ့ရင်တော့ဓာတုတခါကြီးတွေတကမကြီးတွေဒီဒါပရမတ္ထတရားသင်္ခါရခန္ဓာကိုဒါ တဏှတိကနာသမုဟကနာကိစ္စကနာ ပြိုတိတိုင်အောင်ပရမတ္ထဉာဏ်မြင်ဆိုင်အောင်သိပြီးမြင်ပြီးလို့ဒီလိုမျိုးဒါနားလေသဘောပေါက်ရမှာပြပြီးထိုကဲ့သို့သိနိုင်မြင်နိုင်သည့်တိုင်အောင်ကိုဒီကိုစီဒါကြိုးစားအထုတ်နိုင်ကြဂုံရာတည်းသာဓုသာဓုသာဓုပါဖျား